ဒီနေ့သာသနာတော်နှစ်2564ခုနှစ်မြန်မာနှစ်1382ခုနှစ်နတ်တော်လဇန်12ရက်ခရစ်နှစ်2020ခုနှစ်ဒီဇင်ဘာလ26ရက်စနေနေ့နန်းနေ့ခင်း9နာရီနဲ့မိနစ်20ရှိပါပြီ9နာရီနဲ့မိနစ်20မှဒီနေ့ဒီဇင်ဘာလတရားစခန်းရဲ့ဒုတိယနေ့ကိုစတင်ပြီးတော့မှဖွင့်လှစ်ပါတယ်အဲဒီတော့မနေ့ပိုင်းမှာကတော့ တရားအထုတ်ကြတဲ့ပုဂ္ဂိုလ်များတရားအထုတ်ကြတဲ့ပုဂ္ဂိုလ်များအတွက်ပြောပြတဲ့တင်ပြပေးတဲ့တရားကိုပဲအလုပ်ပေးတရားလို့ဒီလိုခေါ်ကြရတာပါဒါကြောင့်တာမန်ချိန်တွေမှာကြတော့အဲ့ဒီလိုစကလုံးတွေကတိတ်များများပြောလို့မကောင်းဘူးပရိသတ်တွေရောရောနေတော့အခုကတော့တရားအထုတ်ကြမှာကြီးပဲဆိုတော့နားမထောင်ခြင်းလဲထောင်ထောင်ခြင်းလဲထောင်နော်ဘာဖြစ်လို့လဲဆိုတော့ तू ကရှောင်လွဲလို့မရတော့နားလဲရမယ်စကလုံးတွေဖြစ်နေလို့ ဒါတော့တင်ကြားတယ်ဆိုတာတခါတည်းလေတော့ဘယ်သူမှမတတ်ပါဘူးနားထောင်တဲ့လူမပြောနဲ့ဟောတဲ့ဘုန်းကြီးတောင်းမှပဲတဖြည်းဖြည်းနဲ့သင်လာခဲ့ရတာနော်တဖြည်းဖြည်းနဲ့သင်လာခဲ့ရတာစာရီจิตတွန်းကစာရီပါဇာထည့်ရပြီမှအတိတ်ပဲမသိဘူးနောက်ပိုင်းကျမှကိုယ်တိုင်လည်းဝင်အားထုတ်ဆရာသမားတွေပြောတာလည်းနားထောင်ဟောတာတွေလည်းနားထောင်အဲ့ဒီကျမှဩတကယ်အတိတ်အနဲ့အတိတ်ပဲကဒီလိုပါလားလို့နှစ်ပေါင်းများစွာသင်ပြီးမှနားလည်သွားတာဒါကြောင့်ဒကာဒကမတွေအနေနဲ့တချို့တချို့သောစကလုံးတွေမှာ ကိုယ်စိတ်ထဲမှာသဘောကျအောင်ထိထိရောက်ရောက်ကြီးတက်တက်ခွာခွာနားတော့နားလေခြင်းမှနားလေမယ်သို့တော်လည်းပဲအဲ့ဒီစကလုံးတွေကတော့အများသောအပြင်ကြားဘူးပြီးသားပါဒါတော့မနေ့ကတော့ကတော့မနေ့ကဒီဇင်ဘာတရားစခန်းမှာအဲမနေ့ကဝါရွန်တရားစခန်းနော်မနေ့ပိုင်းမှာမာစီဆော်ရောကြီးရဲ့ဝိပဿနာရှင်နိမူသေးစီနော်ဒီလင်္ကာလေး10ပုတ်ကိုအဓိကတော့10ပုတ်မဟုတ်ပါဘူး7ပုတ်လောက်ပဲရှိပါတယ်9ပုတ်လောက်ပဲရှိတာပါ အဲ့ဒါလေးကိုအဓိကထားပြီးတော့ရှင်းပေးခဲ့ပါတယ်နော်ဝိပဝိပဿနာဉာဏ်ဆိုတာဘယ်ဟာရှိရဖြစ်သည်နည်းဇွဲလနေရငါးခန္ဓာမှန်စွာရှိရဖြစ်သည်ဘယ်ကျုံကထိုခန္ဓာမှန်စွာရှိရပါသည်နည်းဆိုတော့ဇွဲလနေရငါးခန္ဓာမှန်စွာရှိရပါသည်အဲ့ဒါလေးအလုံးမအကြောင်းအဖြစ်တော့10ကြောင်းဒါပေမဲ့တကယ်တော့2ကြောင်း3ကြောင်းလောက်ကနှုတ်လန်9ကြောင်းပဲကြံပါတော့တယ်အဲ့ဒါလေးကိုမနေ့ကတော့ကရှင်းပြခဲ့ပါတယ်အဓိကကတော့ဝိပဿနာရှိတယ်ဆိုတာပစ္စုပန်တဲ့တဲ့ဖြစ်စေရှိစေ စွဲလန်းနိုင်တဲ့ဥပါဒာနဲ့ခန္ဓာကိုရှုရတာနော်ဖြစ်စေရှိစေနော်ခန္ဓာအဲ့ဒါကဒီခန္ဓာကဖြစ်နေစေရှိနေစေမှာမသိရင်စွဲလန်းနိုင်တယ်အစွဲဘာဖြစ်လို့စွဲလန်းနိုင်တယ်လဲဆိုတာဖြစ်မှကိုမသိလို့ဖြစ်မှမသိတော့ငါရှိငါဟာထင်တော့ဒါအခြေခံကတက္ကာယဒိဋ္ဌိကကိုတိဆောက်ထားတဲ့ကိုပိုင်တဲ့ကိုတိတဲ့အနေနဲ့လက်ခံယုံကြည်ထားတာကိုလာသမျှဟာငါသိမ့်ပဲ့လိုက်တော့အတ္တ ကိုကကိုယ့်ရဲ့အတွင်းကံငါဆိုတာရှိတယ်လို့လက်ခံယုံကြည်ထားတာကနော်တနည်းအစွဲအဲမာယွန်းသောအယူကဒိဋ္ဌိကတက္ကာယဒိဋ္ဌိလို့ခေါ်တယ်နော်အဲ့ဒီတော့ဖြစ်နေတဲ့တရားကတက္ကာယခန္ဓာ၅ပါးဖြစ်တယ်ပစ္စုပန်အချိန်လေးမှာတွေ့စေမြင်စေကြားစေဆိုတော့အဲ့ဒီကြားစေမြင်စေတွေ့စေမှာကိုကခန္ဓာဖြစ်တာလို့မသိတော့ဒါငါဖြစ်တယ်ဖြစ်နေတဲ့မြင်နေတဲ့သဘောတရားကငါပိုင်တယ်အဲ့ဒါတော့ငါကအတ္တငါပိုင်တယ်ဆိုတာက အတ္တနိယ အတ္တနဲ့အတ္တနိယဘာနဲ့ပါလဲအတ္တနဲ့အတ္တနိယပါဗျာနော်အတ္တနဲ့အတ္တနိယဒေါမမုဒ္ဒနည်းနည်းလေးဝေးနေသလားမသိဘူးနော်နည်းနည်းဝေးနေတယ်အတ္တနဲ့အတ္တနိယအဲ့ဒါလေးလက်မှတ်ထားနော်ပါဠိလိုတလုံးတလုံးစီသင်ရတယ်အတ္တဆိုတာကတက္ကာယဒိဋ္ဌိပြောတာပဲငါခန္ဓာ၅ပါးကိုငါအဖြစ်နဲ့ဒါတော့ခက်မမီပြောရတဲ့ဆိုးလို့ကိုပြောတာနော်ဒီဆိုးဝိညာဉ်လေးကမပြည့်ဘူး လူတွေသေးရင်ထွက်သွားတာဒါကြောင့်ဗမာပြည်မှာလည်းတုံးတယ်လက်ပြထွက်တယ်ထွက်တယ်ဆိုတာ အမှန်ရှိကိုမရှိတာမရှိတာကြီးထွက်နေရတာအဲ့တော့အဲ့ဒါကိုလက်ပြအတ္တဇီဝတတဝါအဲ့လိုအမျိုးမျိုးသုံးတယ်အမှားတော့အတွင်းထဲမှာအမှားကန်လေးမပြစ်ဘူးเนาะအပေါ်ရလူကြီးတာသေချာနေခဲ့မယ်เนาะအဲအတွင်းထဲကအတ္တကောင်လေးမပြတ်ဖက်နဲ့တပွားပြီးတပွားဆက်ဆက်ဆက်ဆက်ကူးသွားတာအဲ့ဒါအတ္တပဲเนาะအတ္တဆိုတာမပြတ်မရှိသာဝရတည်တာကိုအတ္တလို့ခေါ်တယ်အဲ့ဒီအတ္တလေးဟာမရှိဘူးတကယ်က တမတက်တဲ့ထင်ချင်းတက်တက်တာလည်းဖြစ်တယ်ဒါတော့အဲ့ဒါလေးကနော်အတွင်းထဲကဒီမြင်တာကြားတာနာတာစတာထိတာတိတာဒီမှာသူကနေပြီးတော့ဟောမြင်ရင်လည်းသူပဲစားရင်လည်းသူပဲသူရှိလို့ဖြစ်တယ်ဒါတော့အတ္တဆိုတာနှလုံးသားဘ ਹੁ မှာယုံထိုင်ပြီးတော့ဒီဓာရ6ပါးနေပြီးတော့မြင်စရာကိုသူကနေမြင်ရတာဆိုတာမျိုးယုံကြည်ထားတာဒါတော့အသိစိတ်ကိုသူကထိန်ချုပ်တဲ့ခံစားမှုသူကထိန်ချုပ်တဲ့မှတ်သားသမျှသူကထိန်ချုပ်တဲ့သူ့အလိုချသူဖြစ်ရတယ်ဒါတော့အဲ့ဒီအတ္တလေးမရှိလို့ရှိရင် ဒီစိတ်ရုပ်ပေါ် Robert ရုပ်ကလေးကိုဒါကနှုတ်လိုက်သလိုဘာမှအလုံးမလုပ်တော့ဘာအလုံးမလုပ်တော့ဒါကြောင့်မလို့ဟိန္ဒူမှာအတ္တမရှိမဖြစ်အမတအရေးကြီးတဲ့ကန္တာဒါတော့ဗုဒ္ဓဘာသာမှာအဲ့ဒီအတ္တမရှိဘူးလို့အဲ့ဒီလိုမျိုးယုံကြည်ထားတယ်နော်ယုံကြည်ထားတယ်ဆိုတာကဘုရားဟောထားတဲ့အတွက်ကြောင့်မလို့ယုံကြည်ထားတယ်ပေါ့ကိုယ်တိုင်အသိဉာဏ်တွေကတော့ဟောရှိတယ်မရှိဘူးဆိုတာကိုအဲတော်တော်တော်ယုံတန်ယုံတော့ဘယ်သိနိုင်မလဲဝိပဿနာဉာဏ်ရဲ့မှဒါကကိုယ်တိုင်အတွက်ဒီ ဘာခေါ်မလဲမိမိကိုယ်တိုင်တွေ့ကြုံမှုအားထုတ်မှုနဲ့ကြမှာပို့ပို့ပြီးတော့ရင့်ကျက်လက်ရင့်ရင့်ကျက်ကျက်လက်ခံလာနိုင်တယ်ပထမပိုင်းကတော့စာတွေ့နဲ့လက်ခံရတယ်ဒါတော့အဲ့ဒီအတ္တအတ္တနိယအတ္တနိယဆိုတာကမိမိအဲ့ဒီအတ္တကလေးကပိုင်သောအရာကိုအတ္တနိယသူ့ရဲ့ပိုင်ဆိုင်သောပစ္စည်းအရာဝတ္ထုတွေပြောတာဒါတော့မြင်တဲ့အရာကြားတဲ့အရာနာတဲ့အရာစားတဲ့အရာဟောဒီခန္ဓာကိုယ်ကြီးအစစအရာရာကအခုအတ္တဆိုတဲ့သိုးကောင်ဝိညာဉ်ကောင်အတ္တကောင်လေးကသူပိုင်တယ်လို့ယူထားတာ ဒါတော့အဲ့ဒီအတ္တဟာကိုစားပြုတော့ဘုသူကိုစားပြုလို့ဆိုဟိုဒီကိုခန္ဓာကြီးကိုထိုးပြတယ်ဘုသူထိုးပြတယ်ဟုတ်မိမိခန္ဓာကြီးပါဗျာမိမိခန္ဓာကြီးအဲ့လိုပဲထိုးပြကြတာနော်ဒါတော့ဒီနေရာမှာက အတ္တကနှမျိုးရှိတယ်လောကသုံးအရာနော်လောကမှာဩဟာရသုံးအရာသုံးတဲ့အတ္တကအပြစ်မရှိဘူးဒါကညွန်ပြเสียရဖြစ်နေသုံးရတာလောကဩဟာရသုံးရတာတကယ်ဓမ္မနယ်ပယ်မှာအတ္တလို့သုံးရင်တော့အဲ့ဒါအခုနကပြောတဲ့ဝိညာဉ်ကောင်ကိုသုံးတာအတွင်းထဲကအမာခံကိုသုံးတာဒါကြောင့် အာဒါငါဟာပဲရဲ့လို့နော်သုံးတဲ့ဟာမျိုးကတော့လောကအရာသူသူသူရဲ့ငါရဲ့လို့ခွဲတဲ့အခါမှာဘသူဟာလဲလို့မေးရင်ကိုဖြစ်တဲ့အတွက်ကြောင့်ငါဟာလို့ပဲသုံးရတယ်ဒါကလောကသုံးအရာမှန်တယ်သို့သောအဲ့ဒီလောကသုံးအရာစကလုံးဒီအသုံးထဲမှာသုံးပြီးတော့မစွဲရင် အပြစ်မရှိဘူးအသုံးထဲမှာသုံးပြီးမစွဲရင်အပြစ်မရှိဘူးဒါကြောင့်ဒီခန္ဓာ၅ပါးနဲ့ပတ်သက်လို့စကလုံးအဖြစ်ငါငါဟာလို့သုံးတဲ့အခါမှာ လောကဩဟာရနေ့စဉ်ဆက်သွယ်မှုစကားလုံးအရာ conventional terms တွေပေါ့နော်ပညာသုံးလောကသုံးအရာသုံးတဲ့အာအနေနဲ့ကတော့ငါတို့ဒီစကလုံးကတော့မလွဲတာဘူးသုံးရမှာတယောက်နဲ့တယောက်ဆက်သွယ်တဲ့အခါပြောဆိုတဲ့အခါမှာဒီစကလုံးတွေပဲဆက်သွယ်ရတယ်ဆိုတော့အတိနဲ့သုံးရင်အပြစ်မရှိဘူးဒါကြောင့်သုံးကားသုံးဤမဆွဲသုံးကားသုံးဤမဆွဲပါဗျာအဲအဲ့ဒါလေးတွေမှတ်ထားနော်သုံးတော့သုံးကိစ္စမရှိဘူးမဆွဲဘူးပဲအဓိကဒါကြောင့်သုံးတာသုံးပါမဆွဲပါနဲ့တဲ့ပါတယ်လေ သုံးတာသုံးပြီးတော့မစွဲပါနဲ့မစွဲပါနဲ့ဒီစကလုံးတွေရဲ့နောက်ွယ်မှာတကယ်လက်အတ္တဆိုတာမရှိဘူးဒါကြောင့်ရှိတယ်လို့ထင်ပြီးမစွဲနဲ့တဲ့ဒါတော့ကောင်းပြီဒါတော့အဲ့ဒီမှာဒီဒီအတ္တလို့ခေါ်တဲ့သက်ကာယဒိဋ္ဌိကို ဖြုတ်ဖို့ကအဓိကနော်အရေးကြီးဖြုတ်ရတယ်ဒါကြောင့်မလို့သောတာပန်စပြီးတော့ဖြုတ်တဲ့အခါမှာအဲ့ဒီဒိဋ္ဌိကိုအရင်ဖြုတ်ရတာ ဒိဋ္ဌိကိုဖြုတ်ရင်ဝိသိကိစ္စသူ့ဘာသူတနောကနေကပ်ပါသွားလေရောဝိသိကိစ္စကိုတိတံဖြုတ်เสียမလို့ဘာဖြစ်လို့လဲဆိုတော့အမြင်မှားလို့အမှားသိနေလို့အမြင်အမှားကိုလက်ခံထားလို့အမှားနဲ့အတိထားလို့ယူထားလို့ဝိသိကိစ္စဆိုတဲ့ဟာကတန်တရားဖြစ်တာမမှားအမှားမရှိတော့ဘူးအမှန်သိပြီးမြင်ပြီးခဲ့ဆိုရင်တန်တရားဖြစ်เสียလို့သေးလားမလိုတော့ပါဘူးမလိုဘူးတန်တရားဖြစ်တယ်ဝိသိကိစ္စဖြစ်တယ်ဆိုတာကတိထားတာကမပိုင်လို့မှားနေလို့နောက်ကနောက်ကအကွဲကဒုတိယလိုက်လာတာက ဒါနေရဝိသိကိစ္စလိုက်တာဒါကြောင့်ဒိဋ္ဌိကိုယ်တာဖြုတ်နေရင်ဝိသိကိစ္စသူ့ဘာသူသူပါသွားရင်တိတိုင်ကြီးဖြုတ်เสียမလို့ဒါကြောင့်သောတာပန်ဟာပထမဆုံးအရေးကြီးတဲ့ဒိဋ္ဌိကိုဖြုတ်ရတယ်ဒိဋ္ဌိ62ပါးမှာမူရဲ့မိခင်အတ္တကတက်ကာယမိခင်အတ္တကဘာလဲတက်ကာယပါတက်ကာယဒိဋ္ဌိအဲ့ဒါကိုအတ္တဒိဋ္ဌိလို့လည်းသုံးတယ်တက်ကာယဒိဋ္ဌိလို့လည်းသုံးပါတယ်နော်ဒါဝိပဿနာနယ်ပယ်မှာမတိမဖြစ်တဲ့စကားလုံးတွေပါဒါတော့ဒီနေ့မှာတော့ဒီ တက္ကာယဒိဋ္ဌိအတ္တဒိဋ္ဌိကတော်တော်များများလည်းပြောကြပါတယ်ဒါတော့ဒီနေ့ကတော့မနေ့ကတော့ကပြောတော့ကမပြောခဲ့ရဘူးနော်မပြောခဲ့ပဲခြံထားခဲ့တယ်ကြံခဲ့ရတယ်ဒါတော့ဒီနှစ်တော့အဲ့ဒါလေးကိုပြောချင်တာလေးအကြောင်းတစ်ခုရှိတယ်အဲ့ဒါကပရမတ်နဲ့ပညာတဲ့နော်ပရမတ်နဲ့ပညာကလည်းသိရမယ်သုံးတော့သုံးတယ်ဒါပေမဲ့ဥဆုံးတို့ယောဂီတွေထဲမှာယောဂီမပြောနဲ့ဒါကဝန်ခံရမှာပဲဥဆုံးတို့တရားပြတဲ့ဘုန်းကြီးတွေကိုမှ တကယ်နှစ်နဲ့ကာကပရမတ်သဘောကို ပြညတ်ကနေကွာပြီးတော့အော်ဒါပရမတ်သဘောလေးကိုပြောနေတာပါလားဆိုတာဟာတော်ယုံတောင်စာဖတ်နားလည်ယုံနဲ့ခေါင်းထဲမှာရှင်းမသွားဘူးဒါဝန်ခံရမယ့်အလုပ်ဒါတော့ဦးစင်းကကိုယ့်ကိုကိုယ့်ရဲ့အနေထားကြည့်ပြီးတော့ငါတို့နှစ်ပေါင်းများစွာဖတ်လေ့လာနားထောင်ခဲ့တာပရမတ်ကိုသဘောပေါက်ဖို့ဆိုတာနှစ်ဖက်လုံးเนาะနားလဲထောင်ကိုယ်တိုင်လည်းလှုပ်ကြည့်ကမှသဘောပေါက်ပါလားလို့ကိုကအဲ့လိုတွေးပြီးတော့ယောဂီတွေလည်းပဲဒီလိုပဲဖြစ်လေဦးမယ်လို့ဦးစင်းကဒီလိုယုံကြည်တယ်เนาะဒါတော့ မနာသေးသောမတည်သေးသောပုဂ္ဂိုလ်များလည်းမနာဘူးမတည်သေးတဲ့ပုဂ္ဂိုလ်လည်းသိစေနာစေတော့တည်ပြီးသားပုဂ္ဂိုလ်များလည်းထပ်ထပ်နာတော့ပို့ပြီးတော့မှနာရှင်းတာပေါ့နော်ဒါကြောင့်မလို့ဒီနေ့မနေ့ပိုင်းမှာတော့ဝိပဿနာရဲ့နယ်ပယ်မှာအများဆုံးသုံးတဲ့ပရမတ်နဲ့ပညာချောင်းလေးတွေကိုပြောကြဆိုကြလေ့လာကြရအောင်เนาะအဲ့ဒါတော့ပြောလို့ဆိုလို့လေ့လာလို့လွယ်အောင်မျက်စိလေးနဲ့ तू ကဟိုရင်ပေါ့เนาะဦးဇင်းကဒီဟိုရင်လေးလှုပ်ထားတယ်မနေ့ညမှာသတိရလဟန်တောက်ကလေးလှုပ်ထားပါတယ် အဲသူကအဲ့ဒါလေးကြည့်ရတော့လွယ်တော့မှတ်မှတ်လို့ကောင်းတာပေါ့နော်ဒါကြောင့်မလို့ခေါင်းစဉ်လေးကတော့ပရမတ်နဲ့ပညာတဲ့ပါတယ်လေပညာနဲ့ပရမတ်အပညာနဲ့ပရမတ်နော်အဲ့ဒီမပြောခင်မှာတခုထက်ဖို့ ကြံသွားသေးတယ်နောက်မှသတိရလိုက်တယ်ဒီနေ့မနေ့မှသတိရတယ်နောက်ဆိုတာဒီနေ့မနေ့မကောင်းတဲ့မနေ့ညလည်းပဲ allergy နဲ့နော်အောင်းကမနေ့ဖြင့်ပြောမှလေးတွေကအရေးလဲကြည့်တယ်နော်ပါဠိစကားလုံးကလည်းမသုံးချင်လို့မရတော့ဦးစင်းကပါဠိစကားလုံးနဲ့အလန်းဝဲတဲ့ပုံကိုယ်တွေကိုမြင်ရအောင်လို့အဲ့ဒါနော်ကိုယ့်ဘာသာကို screenshot ရိုက်ထားလိုက်ကြအဲ့ဒီတော့ဒီမှာဦးစင်းဒီကြံသွားတာကတိပိသားစကားလုံးပါပဲဝိပဿနာ ဆိုတာလေးပြောခြင်းတယ်ဘာတဲ့လဲဝိပဿနာပါဗျာဝိပဿနာအလုံးသိကြပြီးသားစကားလုံးကနော်ဒါတော့ဝိပဿနာကဦးဇင်းတို့ဒီဗုဒ္ဓဘာသာနိုင်ငံမှာပြောနေဒီအနောက်နိုင်ငံမှာတောင်မှဒါဝိပဿနာဆိုတဲ့စကားလုံးကိုတော်တော်ကြီးသုံးနေကြပြီတော်တော်ကြီးသုံးနေတယ်အင်္ဂလိပ်လိုတော့ insight meditation လို့သုံးပါတယ် insight meditation ဒါတော့ဝိပဿနာပြောတာဒါတော့သူနဲ့တွဲရက်ကတမထဝိပဿနာနဲ့တမထနော်ဒါတော့ဝိပဿနာဆိုတာလည်းသိပြီးသားကိုယ်စကားလုံးကတမထလည်းသိပြီးသား ဒါပေမဲ့နည်းနည်းလေးအဲ့ဒါလေးစချီပြောကြစို့ဒီထက်မှမရေးလဲရဘူးတီးပြီးလဲတီးပြီးသားဆိုတော့နည်းနည်းစာကလေးရှိရင်တိုထားမှတ်ထားကြနော်ငငယ်ကြီးလေးကြီးမနေကြနဲ့အိတ်ချင်မှုလို့နားလားနည်းနည်းနှိုးပေးအောင်အရေးကြီးတဲ့စကားလုံးလေးတွေဖြစ်လို့ဝိပဿနာဆိုတာမြန်မာလိုပြောရရင် तू ကနည်းနည်းလေးစကားလုံးခွဲနားလေတာပေါ့နော်ဝိပဿနာဆိုတာဝိကတစ်လုံးပတ္တနာကတစ်လုံးဆိုတော့ဘယ်နှလုံးဖြစ်သွားလဲ နှလုံးပါဗျာနှလုံးเนาะဝိကတလုံးပတ္တနာကတလုံးဝိဆိုတာကတော့အထူးထူးအထွေထွေလို့အတိတ်ပဲရှိတယ်အထူးထူးပြပြပေါ့เนาะမြန်မာလိုကပတ္တနာကရှုတာဒါတော့ဝိနဲ့ပတ္တပါပဲเนาะအနုပတ္တနာတို့ဝိပတ္တနာတို့ဆိုတာပတ္တပတ္တဆိုတာလေးတွေမပါဘူးလားပါပါတယ်ဗျာဒါကြည့်တာရှုတာပြောတာပဲနော်မြန်မာလိုတော့တက်ရိုက်ပြောတာမျိုးလုံးနဲ့ကြည့်တဲ့ဟာမျိုးဒါပေမဲ့ဝိပဿနာကျတော့မျိုးလုံးကြည့်တာပြောတာမဟုတ်ဘူးဉာဏ်နဲ့ရှုရမှတ်ရသိအောင်လုပ်ရတာပတ္တနာဒါကြောင့် ဒီနေရာမှာပတ္တရဲ့တက်ရဲ့အဓိပ္ပာယ်ကတော့ဝိပဿနာမှာပတ္တဆိုတာမျက်လုံးနဲ့ကြည့်တဲ့အဓိပ္ပာယ်မျိုးကိုပါဠိမှာသုံးတယ်။သို့သောအဲ့ဒီပတ္တကဒီပြင်စကားလုံး suffix တို့ prefix တို့ပေါ့နော်။အဲ့ဒီရှေ့ဆက်နောက်ဆက်ပုတ်တွေနဲ့တွဲလဲအဲ့ဒီပတ္တကမျက်လုံးကြည့်မဟုတ်ဘဲနဲ့ဉာဏ်နဲ့ကြည့်တာဖြစ်သွားတာ။ဘာနဲ့ကြည့်တာလဲ။ဉာဏ်နဲ့ကြည့်တာပါ။ဉာဏ်နဲ့ကြည့်တာဖြစ်သွားတယ်။ဥစဉ်တော့သုံးနေတာတတိပဋ္ဌာန်မှာကာယ ानु ပတ္တနာဝေဒနာ ानु ပတ္တနာနဲ့အနုပတ္တနာမပါဘူးလား။ ပါပါတယ်ဖေ။အဲဒီပတ္တလည်းအတူတူပဲဝိပဿနာမှာရှိတဲ့ပတ္တနဲ့အနုပဿနာမှာရှိတဲ့ပတ္တနဲ့ကြည့်တယ်လို့အဓိပ္ပာယ်ရှိတယ်။ဒါတော့ဒီနေရာမှာတော့ကြည့်တာကဘာလဲဆိုရင်မျက်လုံးမဟုတ်ဘူးဉာဏ်နဲ့ကြည့်တာပြောတာ။ဉာဏ်နဲ့သိအောင်လုပ်ရတယ်။ဒါကြောင့်မလို့ဝိဆိုတာကအထူးထူးထွေထွေဆိုတာကသူကအထူးထူးထွေထွေဆိုတာဘာပြောတာလဲဆိုရင်အနေဆာဒုက္ခအနတ္တဆိုတာလက္ခဏာ၃ပါးပြောတာနော်လက္ခဏာ၃ပါးကိုမြင်အောင်လို့ပတ္တကကြည်တာဒါတော့ယုံနာနေကိုအနေဆာပဲဒုက္ခပဲအနတ္တပဲရဲ့လို့ညာနဲ့မှာ နော်ကွဲပြီးတော့တိနာလဲလာတာတိနာလဲအောင်လို့ရှုရမှတ်ရပွားများရတဲ့အလုပ်ကိုဝိပဿနာဒါတော့အဲ့ဒါလေးကိုမြန်မြန်မြန်မာလိုတိုးတိုးချွတ်လိုက်မယ်အနိစ္စဒုက္ခအနတ္တမြင်အောင်သိအောင်ရှုတဲ့လုပ်ငန်းကိုဝိပဿနာနော်အနိစ္စဒုက္ခအနတ္တ၃ပါးကိုသိအောင်မြင်အောင် ရှုတဲ့လုပ်ငန်းကိုဘာလို့ခေါ်လဲ ဝိပဿနာလို့ခေါ်ပါတယ်ဝိပဿနာလို့ခေါ်တယ်ဒါဆိုရင်ဒါမှတ်မိပြီမှတ်မိပါပြီเนาะဒါစကလုံးကတည်ပြီးသားကိုဒါတော့မိမိတို့ကကိုယ်အောင်မှအော်ဝိပဿနာဆိုတာဘာလဲလို့ထောက်လာမေးလို့ရှိရင်ဒါလောက်ကလေးတော့ကိုယ်အရင်သိထားမယ်เนาะအော်ဝိပဿနာဆိုတာဟေးเนาะအနိစ္စဒုက္ခအနတ္တမြင်အောင်လို့ရှုရတာဟာเนาะဝိပဿနာအနိစ္စဒုက္ခအနတ္တမြင်အောင်လို့ရှုတာဘာကိုရှုရမှာလဲလို့တဆင့်တည်းမေးရင်ကောယုံနာရဲ့အနိစ္စ အဲဟုတ်ပြီဟုတ်ပြီယုံနာဆိုရင်တော်ပါပြီနော်ယုံနာရဲ့အနိစ္စဒုက္ခအနတ္တဟောတွေ့လားဒါတော့အရှုခံကယုံနာအဲ့ဒီယုံနာတွေကိုတဆင့်တက်ရမှာက အော်မမြဲတဲ့အနိစ္စသဘောဆင်းရဲတဲ့ဆိုတဲ့ဒုက္ခသဘော အစိုးမရအနတ္တသဘောအဲ့ဒီသုံးခုကိုမြင်အောင်ရှုတယ်သုံးခုလုံးတစ်ချက်တည်းမြင်ခြင်းမှမြင်တာမမြင်နိုင်ဘူးကိုအာတန်ရာအာတန်ရာကနေစထွက်ပြီးတော့မြင်လာတာနော်ကိုရဲ့အရှုအာတန်အာခံယူပြုခဲ့တဲ့ပါရမီကြည့်ပြီးတော့တချို့ကအနိစ္စကစသဘောပေါက်တယ် တချို့ကဒုက္ခကစသဘောပေါက်တယ်တချို့ကြတော့အနတ္တကစပြီးတော့သဘောပေါက်တယ်ဒါကြောင့်အဲ့ဒီသုံးပါးထဲမှာတဘာဘာကိုသဘောပေါက်သွားရင်ကျန်တဲ့နှစ်ပါးကလည်းပါသွားတယ်နော်သူတို့ကဆက်နွယ်နေတာကိုဆက်နွယ်နေတော့တခုခုကိုစသဘောပေါက်ရင်ကျန်တဲ့အနိစ္စသဘောပေါက်ရင်ကျန်တဲ့ဒုက္ခနဲ့အနတ္တလည်းသဘောပေါက်တယ်ဒုက္ခသဘောပေါက်ရင်ကျန်တဲ့အနိစ္စနဲ့အနတ္တလည်းသဘောပေါက်တယ်အနတ္တကိုသဘောပေါက်ရင်အနိစ္စနဲ့ဒုက္ခလည်းသဘောပေါက်တယ်သူတို့ကဆက်နွယ်နေတာဘာဖြစ်လို့လဲဆိုရင်အနိစ္စလို့ပြောရင်လည်းဒီခန္ဓာ၅ပါးယုံနာ၅ပါးနော်ဒုက္ခလို့ပြောရလဲ ခန္ဓာ၅ပါးယုံနာ၅ပါးအနတ္တပြောရင်လည်းခန္ဓာ၅ပါးယုံနာ၅ပါးဆိုတော့ဘယ်ဟာလေးပဲဆွတ်ထုတ်လိုက်ဆွတ်ထုတ်လိုက်ဘသူပဲပါလဲခန္ဓာ၅ပါးယုံနာ၅ပါးကြီးပါအဲအဲ့ဒါအဲ့ဒါလေးမှတ်ထားနော်ဩဒါကြောင့်မလို့ခန္ဓာ၅ပါးယုံနာ၅ပါးပေါ့နော်အကျယ်အကျဉ်းကတော့ယုံနာ၅ပါးသုံးတယ်အကျယ်လေးချဲ့နော်ခန္ဓာ၅ပါးနောက်ထပ်နောက်ထပ်ချဲ့နော်အာရဏ7ပါးဓာတ်78ပါးဒါထားနောက်နေ့တွေမှာပြောပေးမယ်နော်ဒါတော့အခုတော့အဲ့ဒါလေးပဲထားအောင်ချင်းချင်းလေးခန္ဓာ၅ပါးနဲ့ယုံနာ၅ပါးတွဲမှတ်လိုက် ချုပ်လိုက်ရင်ယုတ်နာနှစ်ပါးအုပ်စုနှစ်ခုခွဲတယ် division နှစ်ခုပေါ့နော်ယုတ်ယုတ်ကတစုခန္ဓာကတစုဒါကြောင့်မလို့အဲ့ဒီအစုကိုပါဠိလိုခန္ဓာလို့ခေါ်တယ်အစုကိုဘာလို့ခေါ်လဲခန္ဓာလို့ခေါ်ပါတယ်အဲအစုကိုခန္ဓာလို့ခေါ်တယ်ဒါတော့ဒီညမှာဒါယုတ်ကတပုံနာငါတပုံယုတ်ကတစုနာငါတစုဒီလိုပဲစုလိုက်တာဒါတော့နည်းနည်းလေးသူ့ကိုချက်လိုက်ရင်တော့ခန္ဓာ၅ပါးလို့ဒီလိုဖြစ်ပြောင်းသွားတာအတူတူပဲဒါပဲဘာမှမပြောင်းဘာတစ်ခုမှမပြောင်းနာမည်ပဲပြောင်းတယ် ဒါတော့ကောင်းပြီအဲ့ဒီခန္ဓာ၅ပါးဒုတိမို့ယုံနာ၅ပါးကိုမြင်ရမယ့်အချင်းအရာအပြင်ကတော့ဟောဒီခန္ဓာ၅ပါးယုံနာ၅ပါးဒီဒုထင်တယ်လို့စောစောကအတ္တမဟုတ်ဘူးနော်အဲ့ထက်မှမရှိဘူးအမာခံဘာမှမရှိဘူးအကုန်လုံးတခါတည်းကြည့်ရတယ်လိုက်ရှာလိုက်တယ်ဘယ်မလဲအတ္တဘယ်မလဲအတ္တမြင်တဲ့ထက်မှာအတ္တရှိလားကြားတဲ့ထက်မှာအတ္တရှိလားကိုကဒါတွေပဲထင်တာကိုဒါတော့မြင်တယ်ကြားတယ်နားတယ်စားတယ်ထိတယ်သိတယ်ဒီကြားထဲမှာပဲရှာနေတာ ဒီ6ခုလုံးကိုဓွာရ6ပါးတခုချင်းမြင်တိုင်းကြားတဲ့နာတိုင်းစားတဲ့နော်ထိတိုင်းတိတိုင်းတကားဘဝစောင့်ပြီးတော့ဖမ်းလိုက်တော့တွေ့သေးလားအတ္တမတွေ့ပါဗျာမတွေ့ဘူးမတွေ့ဘူးအဲ့ဒါစပြီးတော့အဲ့ဒီစောစောကထင်ထားတဲ့ရှိမယ်လို့ထင်ထားတဲ့တက္ကဒိဋ္ဌိမတွေ့တော့တာပဲမတွေ့ဘူးဆိုရင်မရှိလို့မတွေ့ဘူးဆိုရင်ပါလဲမရှိလို့ပါဗျာခတ်တုတ်လောက်ပါတကယ်ထောက်ကလည်းလေးတာအတန်ကဝေးနေလို့လားမသူလေးနေတယ်နော် အဲ့တော့မရှိတာဟာအဲမတွေ့တာဟာမရှိလို့လို့မှတ်ထားပါဒါတော့အဲ့ဒီမှာယောဂီကတိလာဟုတ်ပါဘူးငါတို့ကရှိတယ်ထင်တာအခုငါတကယ်တည်တည်ချာချာလှုပ်ကြည့်တော့တမာတိတွေရနေပြီညာနေတက်နေပြီမတွေ့ပါလားဆိုမတွေ့မရှိလို့ပဲအဲ့ဒါဟာတက်ကစပြုတ်တာပဲအဖြေထွက်တာပဲနော်မြတ်စွာဘုရား6နှစ်ပတ်လုံးဒုက္ခရာစရိယကျင့်တယ်သူထင်ကြီးကဒီအတ္တကိလမထာအကျင့်နေဆိုင်တပ်ပိညုတညာရလိမ့်မယ်ဆိုတဲ့ဟာနဲ့အိန္ဒိယမှာခေစားနေတဲ့ဟာကိုလိုက်သွားတာဘုရားလည်းမှားတာပဲဘုရားလောင်းပေါ့လေဘုရားတော့မဟုတ်ပေါ့ဒါအဲ့ဒီခေတ်ကအတ္တကိလမထာအကျင့်ကတိတ်ပေါ်ပြူလာဖြစ်နေလို့ နော်ကာမိတ်ဆန်ကာမကာမတုခံလိကနိယောဂတိအတ္တကိလမထာကပို့ပြီးတော့လူတွေထင်ကြီးတယ်ဒီနေ့ဒီလက်ရှိတယ်ဒါကြောင့်မလို့အဲ့ဒီဘက်ကိုလိုက်ပြီးတော့6နှစ်ကျင့်တာစာအုပ်ထဲမှာသာလုံနီးကစာအုပ်ထဲမှာ formula မှာသာရှိပြီဘယ်သူမှအဲ့ဒီနေရာကိုရအောင်မကျင့်နိုင်တဲ့အကျင့်ကိုဘုရားကပေါအောင်ကျင့်တာဘုရားလောင်းကထိတ်လက်ရောက်ရောဘယ်မလဲတဲ့မင်းတို့ပြောနေတဲ့တပ်ပင်ကျွတ်တဲ့ညာဆိုတာဘယ်မှာလဲရတာတဲ့ဒါတော့မရှိဘူးဟေးဆိုပြီးအဲ့မှာလက်ခမောင်းခကျင့်ကြတာ तू ကကျင့်စင်မဆုံးမနဲ့ကျင့်ကြရင်ကျန်တဲ့လူတွေကလက်ခံမှာမလား လက်မခံလက်မခံဘူးကျင့်စဉ်ဆုံးလို့ထိတ်ကိုရောက်လို့အဲ့ဒီကျင့်စဉ်ရဲ့ထိတ်မှာရက်တည်ပြီးတော့မှဘယ်မလဲတဲ့မင်းတို့ပြောတဲ့အတ္တအဲတတပဲညုတဉဏ်ဆိုတာနော်လောကထွတ်မြောက်ကြောင်းအကျင့်ဘယ်မလဲရှိတာဘယ်မလဲကိလေသာစင်ကြယ်ကြောင်းမရှိဘူးဆိုပြီးတော့အဲ့ဒီမှာအတ္တကိလမထာအကျင့်ကိုအဲ့ဒီမှာခါချပလိုက်တာပုတ်ချပလိုက်တာဟိုလူတွေကတော့ဆက်ဆက်တိမကန်ခံလဲရတာပါဗျာသူတို့တော့ဒီတိုင်းပဲဆက်သွားတယ်အဲ့ဒီမှာမြတ်စွာဘုရားကအတ္တလောကတွေကပွင့်လာတဲ့အနတ္တဘာတွေကပွင့်တဲ့အနတ္တလဲအတ္တလောကတွေကနေမှ ပွင့်လာတဲ့အနတ္တနော်အနတ္တဝါဒဒါကြောင့် Buddhism ဟာသူက based on အနတ္တ no soul no self ဒါကိုအခြေခံတယ်ကျန်တဲ့ all other religions based on အတ္တနော်အခြားဘာသာမှန်သမျှကအဲ့ဒီထဲမှာ soul ဝိညာဉ်အတ္တကုံလေးရှိတယ်နော်ဆိုတာကိုအခြေခံပြီးတော့ယုံကြည်ယုံကြည်မှုဘာသာဖြစ်တယ်ဗုဒ္ဓဘာသာကမရှိဘူးနဲ့ဖြစ်တာဒါကြောင့်မလို့ဗုဒ္ဓဘာသာအဲ့ဒီမှာသွားပြီးတော့မတူထူးခြားနေတာအဲ့တော့ကောင်းပြီအဲ့ဒါကိုမိမိကအခုဒီ ဒွါရ6ပါးနဲ့စောင့်ကြည့်လိုက်တော့မရှိဘူးမတွေ့ဘူးဘာတွေတွေ့လဲဆိုတော့ဒီလက်ရှိဖြစ်နေတဲ့ယုံနိုင်လေးတွေရဲ့ဒလဆက်ပြောင်းလဲပြီးတော့နေတာအဲ့ဒါကိုကိုဖြစ်ခြင်းတဲ့ဟာနဲ့ဖြစ်ခြင်းတဲ့ဆန္ဒနဲ့ကြည့်လိုက်ရင်ကိုဖြစ်ဖြစ်ခြင်းတဲ့ဆန္ဒတော့ကို तू ကလိုက်မဖြစ်ဘူးဗျာကို့မှာလောက်ခွင့်ရှိတာကကြည့်ုံမဲ့ကြည့်ခွင့်ရှိတယ်နော်ကြည့်ုံမဲ့ကြည့်ခွင့်ရှိတာအဲ့ဒီမှာအော်အနတ္တသဘောလဲ तू ကထင်ရှားတယ်အတ္တမရှိဘူးအတ္တဆိုတာအစိုးပိုင်တာကိုပြောလို့နားထောင်ရတာနော်ကိုကအမိန်ပေးလိုက်ရင်လိုက်နာရတာဆိုတော့ကိုယ်ခန္ဓာကိုယ်ကကိုယ်အမိန်လိုက်ပါမလား မလိုက်ပါဗျာမလိုက်ဘူးဒါတော့အမိန်ပေးနေတဲ့အတ္တကောင်လည်းမရှိဘူး authority မရှိဘူးလို့ပြောတာ there is no authority over the ယုံ nant ခန္ဓာမှာနော်မရှိဘူးဒါကြောင့်မလို့အတ္တကောင်မရှိဘူးလို့သဘောပေါက်ပေါက်ပြီးတော့နားလေသွားတယ်အဲ့ဒီဒီအတ္တမရှိဘူးလို့သဘောပေါက်လေလေအနတ်ဒီဟိုရင်ပေါ့အနတ္တလက္ခဏာဘက်ကပိုတင်ရှားလေလေအတ္တကပျောက်လေလေအဲ့ဒါလိုနည်းနဲ့သူကတစ်ခုကနေတစ်ခုကိုတွန်းထုတ်သွားတာတစ်ခုကိုတက္ကာယဒိဋ္ဌိကနေရာဥယျာဉ်နော် အတ္တကနေရာဥရဲ့အနတ္တကပြောင်းနေတယ်အနတ္တကဝင်လာရင်အတ္တကဘေးဖယ်ပေးရတယ်သူတို့အဲ့လိုသဘောမျိုးနော်သူတို့နှုတ်ကဒီလိုနေတယ်ဒါကြောင့်မလို့အဲ့ဒီတော့အိဋ္ဌာဒုက္ခအနတ္တဆိုတာသုံးခုကိုမြင်လာတယ်ဒါပဲအစစ်အမှန်ရှိတယ်ယုံတိုင်းသဘာဝပထမယုံနာကိုမြင်တယ်အဲ့ဒီယုံနာမှာလည်းပဲလက္ခဏာ၃မျိုး nature ၃မျိုးရှိတယ် impermanent nature နော် suffering nature သို့မဟုတ် unsatisfactory nature ပြီးတော့မှ non soul nature ဒီ ဒီ၃ခုကိုလက္ခဏာ၃ပါးလို့ခေါ်တယ်လက္ခဏာဆိုတာမှတ်သားရတဲ့သင်္ကေတလေးပြောတာဒါလေးဟာကင်တွယ်လို့မရဘူးကိုယ်အသိဉာဏ်နဲ့မှပဲကင်ထားလို့ရတယ်နော်ကိုယ်အသိဉာဏ်နဲ့မှပဲကင်ထားလို့ရတယ်ဥပမာငရုတ်သီးမှာအဆက်တန်နဲ့ငရုတ်သီးအခွန်ကြီးနဲ့နှစ်ခုမရှိဘူးလားရှိပါတယ်ဗျာငရုတ်သီးအခွန်တော့မငရုတ်သီးအစစ်သီးငရုတ်သီးလားအဆက်တလားလို့မေးရင်တတ်တတ်ကတတ်တတ်ပါဗျာတတ်တတ်အခွန်ကြီးကတတ်တတ်ကင် နည်းနည်းလေးလွယ်အောင်ပြောမယ်ဗျာငရုတ်သီးကိုထောင်းထုနော်အဲ့ဒီမှာအရေးလေးဖြောဖြောပြီးလို့ရှိရင်ကအဲရေးဆက်ထုတ်လိုက်နော်အရေးဆက်ထုတ်လိုက်အဲ့ဒီအရေးကိုရှာနေရက်ကြီးမဆက်ဘူးလားဆက်ပါတယ်ဗျာငရုတ်သီးအခွန်ငရုတ်သီးအစီကာတာတကယ်ငရုတ်သီးလို့ပြောလို့ရှိရင်ဘယ်မလဲအခုကအစီမှမရှိတော့ပဲအမှုန့်တောင်မရှိဘူးအရေးဖြစ်နေပြီအဲ့ဒါဆက်တုံးပဲဒါတော့အဲ့ဒီဓာတ်ကလေးကပရမတ်အခွန်ကြီးကပြင်းညက်နော်အဲ့ဒါလို့ဒါကြောင့်မလို့ပရမတ်ကြတော့ကဲရှာလို့ရသေးလား မရပါဗျာမရဘူးပရမတ်မှာရှာလို့မရဘူးဒါပေမဲ့ဓာတ်တတိကိုထင်ရှားမရှိဘူးလားရှိပါတယ်ဗျာအဲအဲ့ဒီလိုနီးနေအောင်ပရမတ်မှာရှိတယ်ဒါပေမဲ့ထောက်เสียကင်เสียပြเสียမရှိဘူးအတိုးရှိတိုင်းထားเสียလည်းမရှိဘူးကင်ဒါကြောင့်မလို့နော်အဲ့ဒီပရမတ်နဲ့ပညာအဲဟိုအဲ့ဒီအဲ့ဒီသဘောကိုစမြင်လာတယ်မြင်လာတဲ့ခါကျအဲ့ဒါဝိပဿနာလို့မှတ်ထားပါနော်အနေစာဒုက္ခအနတ္တသဘောသဘာဝနော်ကင်ပြလို့မရဘူးဒါပေမဲ့ရှိနေတယ်ရှိတာကိုဝိပဿနာဉာဏ်နဲ့သိတယ် အဲ့ဒီလိုမျိုးယုံနာမှာနှစ်ပါးသာရှိအဲ့ဒီယုံနာနှစ်ပါးမှာလည်းဘာနဲ့မှတ်ထားတယ်လဲဒီယုံနာသဘာဝဒီအမြဲချင်းအနေဆာလက္ခဏာဆင်းရဲတဲ့ဒုက္ခလက္ခဏာနော်အစိုးမရတဲ့အနတ္တလက္ခဏာနဲ့မှတ်သားလို့အဲ့ဒီ၃ပါးကိုလက္ခဏာ၃ပါးအဲ့ဒီလက္ခဏာ၃ပါးမြင်အောင်သိအောင်နားလည်အောင်သဘောကျအောင်ရှုတဲ့လုပ်ငန်းကိုဝိပဿနာလုပ်ငန်းလို့ခေါ်တယ်ခိုင်တော့ပေါ့ပြီနော်မှန်ပါဗျာတမထဆိုတာကတော့စိတ်ငြင်းအောင်လုပ်တဲ့လုပ်ငန်းမလုပ်တဲ့လုပ်ငန်းလေ စိတ်ငြိမ်အောင်လုပ်တာပါဖေ။အဲစိတ်ငြိမ်အောင်တော်လကောင်းစိတ်ငြိမ်အောင်တော်လကောင်းမှန်ပါတယ်ငြိမ်တယ်လို့ပြောရင်လည်းမှန်တယ်လှုပ်ရှားတဲ့စိတ်ကငြိမ်တာနော်ပူလောင်ပွတ်ထနေတော့ငြိမ်သွားတာအပူတွေဆိုရင်အပူငြိမ်သွားတာနော်အဲ့ဒါတော့အပူငြိမ်သွားတာနော်ဆိုရင်တော့ပူတယ်ဆိုတော့ငြိမ်တယ်လို့သုံးပြီးတော့မငြိမ်ဘဲနဲ့လှုပ်ရှားမှုဆိုတော့ငြိမ်အောင်လုပ်တယ်လို့သုံးတယ်ဒါကြောင့်မလို့တမထကတော့ object တခုတည်းအရှုခံတခုတည်းပဲထားရတယ်မိမိအာနာပါနဆိုအာနာပါနဒါဒါပဲတောက်လျှောက်ရှုရတယ်မပြောင်းအောင်ဘူးနော် ပထဝီကတိုင်းဆိုလည်းမြေကြီးကိုကြည့်ပြီးတော့စိုက်ပြီးတော့ကြည့်ပြီးတော့မျိုးလုံးထဲမှာကိုအာဒါသူ့ဘာဓာတ်ပုံရိုက်ထက်တယ်လို့ဒီလိုထင်လာအောင်အာရှုရတယ်ဒါတစ်ခုတည်းရှုရတာဒါကြောင့်အာယုံကမပြောင်းရဘူးတစ်ခုတည်းပဲရှိတယ်ဝိပဿနာမှာနှစ်ခုနှစ်မျိုးနှစ်စားရှိတယ်နော်မူရင်း object ရဲ့ပြီးတော့ဒုတိယနောက်မှာပေါ်လာတဲ့ secondary object ရဲ့လို့နှစ်မျိုးရှိတယ်နော်သူတမထမှာကျတော့တစ်မျိုးပဲရှိတယ်နှစ်မျိုးမကွဲအောင်အမြဲတမ်းတစ်ခုပဲစိုက်ကြည့်ရတယ်အဲ့တော့အဲ့ဒီဟာစိုက်ကြည့်ရင်းနဲ့နော်စိတ်တွေငြိမ်နေဝရဏတွေကင်းပြီးတော့စောစောကလှုပ်တဲ့စိတ်တွေငြိမ် ပူတဲ့စိတ်တွေအေးသွားတယ်အဲ့ဒါမျိုးကိုတမထလို့ခေါ်တယ်ဒါတော့တမထသည်စိတ်ကိုငြိမ်အောင်ငြိမ်အောင်လုပ်တဲ့လုပ်ငန်းကိုတမထလို့မှတ်ထားတာ tranquility meditation နော်စိတ်ငြိမ်အောင်လုပ်တဲ့ meditation သို့မဟုတ်တချို့ကလည်းဒီ concentration အောင်လုပ်တဲ့ meditation လို့လည်းသုံးပါတယ်။ဘာပဲပြောပြောဗမာလူကစိတ်ငြိမ်အောင်ငြိမ်အောင်လုပ်တဲ့ကမ္မထံကိုဘာကမ္မထံခေါ်လဲ သမထကမ္မထမှာဗျာသမထကမ္မထသမထဘာဝနာအဲ့လိုခေါ်ပါတယ်ဒါတော့အဲ့ဒါလေးကိုအခြေခံမှတ်ခဲ့ပါဝိပဿနာမှာကအာယုနှမျိုးနှစ်ဆရှိပါတယ်နော်သူကမူရဲမူလကမ္မထနော်ထွေလေဝင်လေတော့လကောက်ဖောင်းတဲ့ပိန်တဲ့တော့လကောက်ဒါမူလအဲအဲ့လိုမှတ်ရင်ကနေပြီးတော့မှဒီဝေဒနာပေါ်လာတယ်စိတ်ထွက်တာပေါ်လာတယ်ကြားလာတယ်မြင်လိုက်တယ်အဲ့ဒါတွေကအခိုက်တန့်မှာတစ်ခါတလေလေးပေါ်တယ်အဲ့ဒါကျတော့ secondary object လို့ခေါ်တယ်ဧည့်သည် နော် तू ကဧည့်သည်တစ်ခါတလေလေးပဲလာတယ်ဒါကြောင့်မလို့ဧည့်သည်ကိုလည်းလက်ခံရှုကြောက်သွားရင်မူရင်းပြန်လာဒါဝိပဿနာရှုတယ်ဟာတမထတစ်ခုတည်းပဲဒါပဲမပြောအောင်ထိုင်နေလဲဒါပဲထနေလဲဒါလမ်းလျှောက်လဲဒါပဲနှလုံးသွင်းနေရတယ်ဒါပဲနှလုံးသွင်းဒါတမထနော်ဒါတော့တမထနဲ့ဝိပဿနာကွဲအောင်လို့ဒါတော့တမတမထရဲ့အကျိုးကတော့ဇန်နေရပြီးတော့မှအဲ့ဒီဇန်အတိုင်းပဲနော်ဇန်နဲ့တည်သွားရင်ဇန်အလဲရောက်ပဲသူကနော်ဇန်ရှိတဲ့ပုံမှာသွားမွေးရတယ်နော်ပထမဇန်ရရင်ပထမဇန်ပုံ ဒုတိယဇန်ရရင်ဒုတိယဇန်ပုံဇန်မပြတ်မှရတယ်နော်နော်အဲ့ဒါတော့စောစောကဇန်ရတယ်နောက်တော့ဇန်ပြတ်သွားရင်တော့မတက်ဘူးဒါဇန်နဲ့သေမအဲ့ဒီပုံကိုတက်တယ်နော်ဒါကြောင့်ဗြဟ္မပုံရောက်ချင်းအကျိုးရှိတယ်တဲ့ဝိပဿနာကတော့ယုံ nant ပွားတာဖြစ်တဲ့အတွက်ဝိပဿနာဟာယုံ nant ပွားတဲ့အတွက်ကြောင့်ယုံ nant ခတ်သိမ်းချုပ်ငိမ့်တဲ့နိဗ္ဗာန်ကိုရောက်တယ်ဒါတော့နိဗ္ဗာန်ကိုရောက်ဖို့ဆိုရင်ဝိပဿနာကိုပွားဗြဟ္မပုံကိုရောက်ဖို့ဆိုရင်တမထကိုပွား ဒါတော့ဝိပဿနာနဲ့တပ္ပတနှစ်ခုလမ်းဆောင်ကတော့ဘလို့ပေါင်းပေါင်းကုလုပ်တယ်လဲဆိုရင်တချို့ကတော့ငါတို့စိတ်တွေပြေးတယ်ဟေးငါတို့ကစိတ်ကမငြိမ်တတ်ဘူးဆိုရင်တမထာလေးကိုရက်တရက်တော်လကောင်းနှစ်ရက်တော်လကောင်းသုံးရက်တော်လကောင်းပွားတယ်တချို့ကြတော့လည်းပဲဇန်ရဲ့ရှင်နာဥပ္ပစရတမာတိလို့ခေါ်တယ် neighborhood concentration ဇန်နာကိုရအောင်အချိန်ကိုရောက်ပြီဆိုကကြမှာတော်တော်လေးစိတ်ချမှာဝိပဿနာဘက်ကိုကူး တချို့ကြတော့မဟုတ်ဇံကိုရအောင်တက်တယ်ဇံရောက်ပြီးမှဇံကနေထွက်အဲ့ဒီဇံကိုပဲပြန်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာ၃ပါးတင်ရှုရင်အဲ့ဒါဝိပဿနာပြန်ဖြစ်သွားတယ်ဒါကြောင့်မလို့တချို့ကြတော့တမထကိုအရင်ပွားပြီးတော့ဝိပဿနာကိုနောက်မှကူတာလည်းရှိပါတယ်ဒါတော့ဦးဇင်းတို့အခုသင်ကြားပို့ချနေတဲ့မိမှာတော့မာစီဆာတော်ကြီးရဲ့နေ့ကိုအဓိကထားလိုက်တာဖြစ်တဲ့အတွက်တမထကိုတီးတာအချိန်မပေးဘဲနဲ့တွဲပြီးတော့သွားတယ်နော်အဲ့ဒါကိုပါဠိလိုသုံးရင်ယုဂနတ္တနီအစုံလိုက်သွားတဲ့ jewel jewel practice လို့ခေါ်တယ် နော်ယူရဲဆိုတာဝိပဿနာကိုပွားရင်းနေပဲတမထလည်းတွဲပြီးတော့ထူထောင်သွားတယ်နော်တမထနုပဿနာကိုတမထကိုတည်တံ့ကြီးခွဲပြီးတော့မယူတော့ဘူးနော်ဒါတော့မာစီဆရာတော်ကြီးရဲ့နိမာက तू ကတမထကိုအဲတမာတိကိုမကျင့်တာမဟုတ်ဘူးကျင့်တယ်ပါတယ်ဒါတော့အရှုခံအာယုံလေးကိုစိတ်ဆိုင်ပြီးတော့စိုက်ပန်စိုက်ပန်စိုက်ပန်စိုက်ပန်စိုက်ပန်များလို့ရှိရင်ကြတော့စိတ်ရဲ့အလေးချိန်လေးပြောင်းပြီးတော့ဟောအာယုံပေါ်လာရင်မှတ်ရမယ် မှတ်ပြီးတော့အဲ့ဒီအာယုံကိုမိမိကဆုံးတည်ပျောက်တည်တဲ့အောင်ရှုရမယ်ဆိုတော့အတိကလေးကတွန်းထားတော့အဲ့ဒီအာယုံလေးမှာကတ်သွားတယ်အဲ့တော့အဲ့လိုတမာရီမျိုးကိုနော်ပေါ်ခိုက်မှတ်ခိုက်ကလေးနဲ့မှတ်ရတာဖြစ်တဲ့အတွက်ပါဠိလိုခဏိကတမာတိဘယ်လိုခေါ်လဲခဏိကတမာတိပါဗျာဒီစကားလုံးလည်းသုံးမကြားဘူးပါတယ်ခဏိကဆိုတာခဏလေးခဏလေးပဲလို့ပြောတယ် very very short moment ဒါကိုခဏိကလို့ခေါ်တယ်ဒါကြောင့်မလို့သူ့ကို momentary concentration အဲ့လေလို့ momentary concentration ပေါ်ခိုက်မှတ်ခိုက်ပေါ်ခိုက်မှတ်ခိုက်ပေါ်ခိုက်မှတ်ခိုက်ဒါလေးလဲနိုင်စက္ကန့်တန်လေးလောက်ပဲသွားတယ်ဒါပေမဲ့အဲ့ဒါလေးကတက်တက်တက်တက်တက်တက်နိုင်စက္ကန့်တန်သွားသလိုမျိုးဇက်တက်ဇက်တက်ဇက်တက်ဇက်တက်မှတ်ပဲမြရင်သူလည်းပဲနောက်ပိုင်းကျတော့အရှင်ရပြီးတော့တမာတိဖြစ်သွားတယ်ဒါတော့ဇန်တမာတိကဲ့သို့သူလည်းပဲကြာရင်အရှင်ရရင်တမာတိအားကောင်းလာတယ်ကောင်းအားကောင်းလာတဲ့အတွက်ကြောင့်မလို့အရှုခံယုတ်နံကိုဝိပဿအနိစ္စဒုက္ခအနတ္တကိုကွဲအောင်မြင်အောင်သူလည်းရှုနိုင်စွမ်းရှိလာတယ်ဒါကြောင့်ဝိပဿနာမှာနာနာဟိခဏိကတမာတိနာဟုနာဝိပဿနာနာမအတ္ထိတဲ့ ဝိပဿနာရှုပြီဆိုရင်အခုပြောတဲ့ခဏိကတမာတိကိုရှောင်လွှဲပြီးတော့ဝိပဿနာမဖြစ်ဘူးတဲ့။ဘာဖြစ်လို့လဲဆိုပေါ်ခက်ကိုရှုကိုရှုရတာကိုဒါတော့အဲ့ဒီပေါ်တဲ့ခါမှာအကြာကြီးလည်းမတည်ဘူးလေ။နော်တခါပြီးရင်ပျောက်သွားတယ်ပြက်သွားတယ်ဆိုတဲ့အစင်အလာလေးနဲ့သွားတယ်။သို့တော့မိမိကဇက်တိုက်ဇက်တိုက်တွန်းအားနဲ့ရှုလာတဲ့ခါကျတော့ကြာတော့အဲ့ဒါလေးကလည်းပဲစွမိတာပဲ။နော်တခြားမပြောနဲ့လေကိုယ်အိမ်ကကွန်ပျူတာစပွဲနော်သမင်းစားတဲ့စပွဲတွေမှာပြောင်းနေအောင်တုတ်တာနော် 3ရက်လောက်နေပြီး4ရက်လောက်နေပြီးလို့လက်ကလေးနဲ့သူတို့တတ်ကြည့်လိုက်ပါတွေ့လေပုံနေအမုံနေပါဗျာအမုံနေတွေ့တာပဲကအဲ့ဒီအမုံနေကြတာမြင်ရလားမြင်ရပါဗျာမမြင်ရဘူးကိုယ်စိတ်ထဲမှာကိုယ်အိမ်ထဲမှာရှင်လန့်ကြည်တန့်ပြောင်းနေတာပဲတကားတွေလည်းပိတ်ထားတာပဲလုံးလို့ကဘရဝင်လဲသိဘူးသိမသိဘူးပြောချင်တာကတခြားမဟုတ်ဘူးမမြင်ရတဲ့ဖုံတောင်ကြာရင်စုမိတယ်ဒီမှာ gathering နော်စုမိသွားတာဒါကြောင့်မလို့လုပ်ငန်းတစ်ခုဟာ သေးတယ်လို့မရှိဘူးမထင်နဲ့မရဘူးလို့မထင်နဲ့လို့ပြောချင်တာရှိတယ်ရတယ်သို့တော့နော်အဲ့ဒီဖုန်လေးတွေအချိန်တိုင်းကြာနေတာကြာနေတော့ရက်ကြာတော့ဒီမှာပွတ်ကြည့်လိုက်မှာနော်တလားနှစ်လားလောက်မြခီးသွားနေလို့ရှိရင်အပြန်လာဆိုတော့မလေးမွဲအပေါ်မှာပကြီးဆွဲလို့ရတယ်လက်ညှိုးနဲ့ပကြီးဆွဲရင်ရတယ်ဖုန်တွေများတက်နေတာနှစ်လားလောက်ခီးထွက်ရင်အဲ့တော့အဲ့ဒါဟာမမြင်ရတဲ့ခါရတော့ကြာလိုက်အောက်မှာစုမိတယ်ဆိုတာကိုပြောပြတာဒါကြောင့်ဒီခဏခဏိကသမารီဒီလောက်ခလောက်လေး အဲတွေ့ကမှတ်ကတွေ့ကမှတ်ကကလေးကဘလို့လို့တမာရီရမှာလဲလို့တချို့ကနော်လက်တွေ့မရှိသေးရင်ပြောကောင်းပြောမယ်တန်တရားဖြစ်ကောင်းဖြစ်မယ်ဇက်တိုက်လောက်ကြည့်ပါရရရေရှည်လောက်ကြည့်ရင်ဩထိရောက်မယ်အဲ့ကျမှသိတယ် very very much effective effective ထိရောက်မှုရှိတယ်နော်ဒါကြောင့်မလို့အဲ့ဒါကိုအဲ့ဒီနီးကိုနော်အဲ့ဒီတမာရီကိုပေါ်ကိုက်မှတ်ကိုက်ပေါ်ကိုက်မှတ်ကိုက်တမာရီမျိုးကိုပါဠိလိုခဏိကတမာတိဘာတမာတိပါလဲ နိကသမာဓိပါဗျာအင်္ဂလိပ်လိုမှတ်ချင်လို့ရှိရင် momentary concentration မြန်မာလိုကတော့တခဏမြတ်သေးတာတည်သောသမာဓိ very very short moment နော်သို့တော်လည်းပဲအဲ့ဒီ short moment လေးတွေကကြာလို့ရှိရင် strong ဖြစ်သွားတယ်နော် strong ဖြစ်သွားတယ်ဒါတော့အဲ့ဒီဟာကိုအခြေခံပြီးအဲ့ဒါကိုဘယ်လိုရအောင်လုပ်တယ်လဲဆိုရင်နော်ပစ္စုပန်တဲ့တဲ့အာယုံပေါ်ခိုက်ပေါ်ခိုက်ပေါ်ခိုက်ကလေးမှာတခါတည်းမိမိကတခါအဲ့ဒီကိုစစ်ကိုညှုပ်ပြီးညှုပ်ပြီးညှုပ်ပြီးတော့မှတ်မှတ်မှတ် ပန်များလာတဲ့ခါကျတော့ကြာတော့စိတ်ကအလေ့ကျင့်လေးပြောင်းလာတယ်စိတ်ရဲ့အလေ့ကျင့် habitual သဘောလေးကငကိုတော့ကအပြင်ထွက်တယ်နောက်တော့ယောဂီကအတင် push လောက်ပံများတော့သူအဲ့ဒီဘက်ကိုလှဲ့လှဲ့လာလှဲ့လာတော့အော်ငါတောက်ဖမ်းရမယ်ဆိုတော့ကလေးများခွေးများတောင်မှကြာတင်ရင်မတက်ဘူးလားတက်ပါတယ်ခင်ဗျာတက်တယ်ခင်ဗျားတို့လည်းအဲ့ဒါတင်တင်လို့မတက်တော့တင်တဲ့လူပဲညံ့လို့နေမှာပဲနော်ဒါတော့ကိုက train လုပ်ရတယ် train လုပ်ရတယ်ဘယ်ဟာမှ training မရှိဘဲနဲ့မရဘူး နော် practice မရှိဘဲနဲ့မရဘူးဒါတော့လောက်တဲ့ခါမှာလည်းထိထိရောက်ရောက်နော်ဘယ်လိုခေါ်မလဲဖြစ်မယ်ဆိုတဲ့စိတ်ယုံကြည်ခြင်းလည်းရှိရတယ် self confidence ကိုကိုကိုယုံကြည်ခြင်းနဲ့လုပ်ရတယ်အချိန်လည်းပေးရတယ်ဝိရိယလည်းစိုက်ရတယ်နော်အဲ့ဒါလို့ဆိုရင်ဖြစ်ပါတယ်ဒါတော့အဲ့ဒါလို့နည်းနဲ့ရှုမှတ်တဲ့ခါကျတော့ကြာလာတော့တမာရိယာပြီးတော့ယုံနိုင်ရဲ့ဖြစ်ပျက်သဘောအနိစ္စဒုက္ခအနတ္တသဘောကိုမြင်လာတယ်ဒါဟာဝိပဿနာဒါတော့အဲ့ဒီနည်းကိုအခြေခံပြီးတော့နော်ဒီတမာတမာရီကိုလည်း တစ်ဖက်ကထူထောင်ရင်အရှုခံယုံနံကိုလည်းယုံနံကွဲအောင်လက္ခဏာ၃ပါးထည့်အောင်တစ်ဖက်ကလည်းမှတ်ရင်းဆိုတော့တမထနဲ့ဝိပဿနာတင်းဒီဝိပဿနာကိုရှုရင်းနဲ့ပဲတမာတိကိုတွဲထောင်သွားတယ်ကျွေးအောင်ယုကနတ္တနိတွဲပြီးတော့သွားတယ်နိယုကဆိုတာအစုံကျွေးအောင်ပြောတာတစ်ဖက်ကလည်းတမထတမာတိထူထောင်တယ်တစ်ဖက်ကလည်းနော်ယုံနံကွဲအောင်ရှုတယ်ဒါကိုပြောတာအဲ့ဒီတော့အဲ့ဒီနည်းနဲ့သွားပါတယ်မဆီဆရာတော်ကြီးရဲ့မေတ္တာကအဲ့လိုသွားပါတယ်တမတချို့ကမသိတော့ မာစီစရောကြီးရဲ့နေ့မှာသမထထောင်တော့မပါဘူးတဲ့ဒါတော့တမာတိမပါဘဲနဲ့ဘယ်လိုလုပ်ပြီးတော့မှဝိပဿနာဖြစ်မလဲဟောတချို့ထင်တာမဟုတ်ဘူးဒါမိမိတို့ကလေ့လာမှုအားနည်းလို့မသိလို့နော်ပြောတာဒါတော့တချို့ဟာတွေမှာကစာတွေလူတွေကြတော့စာတွေသိစာတွေသိပြောရင်နားရှုံမှဆိုလို့မပြောဘူးဦးဇင်းတို့ကနော်ဒါစာသမားဆရာလုံးမဲ့သူတွေအတွက်ပဲဦးဇင်းတို့ကသင်ပေးတာကောင်းပြီဒါတွေကနော်ပြောရင်ဘယ်တော့မှဆုံးမှာမဟုတ်ဘူးအဲ့ဒါတော့ဒီလောက်ပဲအဲ့လားထားကြစို့ခေါင်းစဉ်တောင်ရှေ့မရွေ့ရသေးဘူးခေါင်းစဉ်တောင်မချီရသေးဘူး ကောင်းပြီခေါင်းစဉ်လေးကိုသွားကြဆိုနော်အခုမှပညာနဲ့ပရမတ်သွားမှာနော်ဦးဇင်းကပြီးခဲ့တဲ့နှစ်ကပညာပရမတ်မရှင်းခဲ့ရဘူးဒီနှစ်တော့ငါရှင်းမယ်ဆိုပြီးတော့ပညာပရမတ်ပြီးရင်ဓာတ်ကြီးလေးပါနော်ဟိုရင်ပေါ့ဒီကလရုပ်၈ပါးကိုရှင်းကြလို့မနေ့ကအဲ့ဒါမရှင်းခဲ့ရဘူးဒါကြောင့်ဒါလေးကိုအစချီတယ်ဒါတော့ဒီနှစ်ခေါင်းစဉ်ကပညာနဲ့ပရမတ်ဘာနဲ့ပါလဲပညာနဲ့ပရမတ်ပါခင်ဗျာကောင်းပြီပညာနဲ့ပရမတ်ဒါတော့ပညာနဲ့ပရမတ်ကိုဟောဒီမှာအဲ့နှစ်ကြောင်းကိုဖတ်စမ်းပါနံပါတ်1ပါတယ်လေ တကယ်မရှိသော တရားသည် ပြညတ်တကယ်အရှိတရားသည်ပရမတ်တဏီဆိုပြီးတော့တဏီအပြောအမှန်သည် ပြညတ်သဘောအမှန်သည်ပရမတ်အဲဒါဆရာသမားတွေအသုံးကြတဲ့စကားလုံးတိုင်းသုံးပေးထားတာနော်လွယ်အောင်လို့ဒါတော့ဒါလေးတွေကိုစွဲစေရအောင်လို့ပါဠိတွေရှောင်ပြီးတော့တကယ်မရှိသော တရားသည်ဗါတယ်လေပြညတ်ပါဗျာအဲတကယ်တော့မရှိဘူး နော်ဒါပေမဲ့လောကထဲမှာသုံးနေရတယ်ဒါကြောင့်တကယ်မရှိသောတရားဒီတကယ်ဆိုတာတကယ်အရှိအမှန်အားဖြင့်နောက်ွယ်ကဟောသူတို့သုံးတာတော့ absolute level ပေါ့ဗျာနောက်ဆုံးအမှန်တရား level ကိုသုံးသုံးလိုက်တာပြောတာပါအဲ့လိုလိုက်ရင်လိုက်ရင်ကကြာသူ့မှာတကယ်မရှိဘူးတဲ့နာမည်တက်တက်ပဲသုံးနေရတာဒါမျိုးဒါကြောင့်တကယ်စစ်စစ်ပေါက်ပေါက်နော်ညံနေထိုးထွင်းလိုက်လိုက်တော့ तू ကရှိတဲ့တရားမဟုတ်ဘူးဒါကြောင့်တကယ်မရှိသောတရားကိုပြညတ်လွယ်အောင်လို့မှတ်တာနော်အရက်အရက်အရက်သုံးစကားပြောတာတကယ်အရှိတရားဒီဗာလဲ ရမတ်ပါဗျာပရမတ်မရှိတာပညာပါဗျာရှိတာကပရမတ်ပါဗျာအေးအဲ့လိုလေးလွယ်လွယ်လေးမှတ်တာဒါတော့စီစီပေါက်ပေါက်လိုက်လိုက်ရင်ညာနဲ့လိုက်လိုက်ရင်သူကမရှိဘူးသို့တော်လည်းသုံးနေရသေးတယ်အဲ့ဒါတော့တကယ်မရှိဘူးသုံးတော့သုံးရတယ်ဒါတော့မရှိဘဲနဲ့သုံးရတဲ့တရားမျိုးဒါကြောင့်မလို့တကယ်မရှိသောတရားသည်ပညာပါဗျာအေးသုံးလဲသုံးတယ်နော်တကယ် ဟိုထဲမှာလည်းရှိနေတယ်အမှန်တရားဒါဟာထောက်ပြစရာပေါ့နော်ဒီသဘောတရားလေးဒီပရမတ်သဘောလေးကိုခေါ်တယ်ဆိုတာလေးကိုနော်နောက်ဆုံးမှာအမှန်တရားတစ်ခုကိုရှာဖွေလို့ရတယ်နော်သူ့ကိုလက်ညှိုးထုတ်ပြလို့ရတယ်အဲ့ဒါမျိုးဆိုရင်သူကြတော့တကယ်အရှိတရားဖြစ်တဲ့အတွက်သူကြတော့ဘာလို့ခေါ်လဲပရမတ်ဒါတော့တူတူမှတ်ချင်ရင်မရှိတာကပညာရှိတာကပရမတ်နော်ဒါလေးကိုအတူလိုက်မှတ်တာ ဒါတော့တကယ်မရှိတဲ့တရားကိုပြညတ်တကယ်အရှိတရားကြတော့ပရမတ်အဲ့လိုလေပရမတ်မှတ်ပါလွယ်အောင်လို့စာမပါသေးပဲနဲ့အရာသုံးနဲ့ရှင်းတာဒုတိယနည်းကတော့ဘာလဲဆိုတော့ဒါကိုပဲလောကမှာကခုနကပြောပြီလေမိမိကအပြောအဖြစ်ဥပမာထားကြပါစို့ကဲယောက်ျားမိန်းမဆိုတာပုဂ္ဂိုလ်တော်ဟာတိလိษံနေနတ်တွေဆိုတာလောကဟောတာမသုံးရဘူးလားဗျာသုံးပါတယ်ဗျာသုံးရတယ်ဒါတော့အပြောအနေနဲ့တော့ရှိမနေဘူးလား ရှိပါတယ်ဗျာရှိတယ်ဒါကြောင့်အပြောအနေနဲ့ကလိန်နာမဟုတ်ဘူးဒါယောက်ျားတယောက်ကတော့ဟောမှာယောက်ျားကြီးတယောက်လာတယ်ဟောမှာမိန်းမတယောက်လာနေတယ်ဒါတော့တကယ်လာနေတာယောက်ျားလည်းဟုတ်တယ်လေလောကလည်းပဲဒီလိုပုံကုမျိုးဒါကိုယောက်ျားလို့ခေါ်တယ်ဒီလိုပုံစံမျိုးမိန်းမလို့ခေါ်တယ်လို့စောစောအဲလောကကြီးပညာမထားဘူးလားပညာထားပါတယ်ဗျာအေးကျွဲတဲ့ကောင်လာတယ်ဗျာဂျိုကာကိုင်းနေမမဲကြီးနေလာနေတယ်နော်အဲ့တော့အဲ့ဒါလာတာကိုလောကကဒါကိုကျွဲလို့ခေါ်တယ်သူသူဟောအားတာတိုင်ဝင်အင်္ဂလိပ်လိုဘာဖြစ်လို့ခေါ်တယ်ဒီလိုသူကနေသူမှတ်တယ်ဒါတော့ဇကလုံးခေါ်တဲ့ နာမည်ဟို language ပဲကွဲမယ်ဒါပေမဲ့သူ့အသုံးနဲ့သူကတော့ကျွဲပဲထိုးပြတာဒါတော့ကျွဲဟာနော်လောကမှာတကယ်ရှိအမှန်ပဲဒါတော့အပြောအနေနဲ့အသုံးအနေနဲ့တကယ်ရှိနေတယ်လောကလူသားတွေအားလုံးကလက်ခံထားတယ်ကျွဲဆိုတာရှိတယ်နွားဆိုတာရှိတယ်ယောက်ျားဆိုတာရှိတယ်မိန်းမဆိုတာရှိတယ်ကားဆိုတာရှိတယ်အိမ်ဆိုတာရှိတယ်သုံးတယ်ဒါတော့အဲ့ဒီလိုမျိုးအသုံးတွေဟာအပြောအဖြစ်တော့အမှန်မရှိဘူးလား ရှိပါတယ်ဗျာရှိတယ်နေ့စဉ်သုံးပါနေ့စဉ်ဘဝမှာသုံးနေရတယ်ပြောနေရတယ်ဒါ conventional terms တွေပဲနော်ဒါ conventional terms တွေဒါကမသုံးလို့မရဘူးအဲ့ဒီလိုမျိုးအပြောအဖြင့်တကယ်ရှိနေတဲ့ကျွဲနွားတလိဆန်ယောက်ျားမိန်းမကအိမ်ဒါတွေကသုံးနေရတယ်နော်သုံးနေတော့အဲ့ဒီလိုမျိုးအပြောအဖြင့်အမှန်ရှိနေလို့နော်အပြောအသုံးအနေနဲ့မှန်တယ်အဲ့ဒီအမှန်တရားကိုဘာလို့ခေါ်မလဲဆိုပညာခေါ်တယ်အပြောအမှန်သည်ပညာနော်ပြောအဖြစ်မှန်တယ်ဒါကိုလောကဟောရတာတော့မှတ်ထားရတယ် ဒါပေမဲ့နော်သူကသဘောအမှန်ဟိုပရမတ်ကြတော့တကယ်သဘောအမှန်သဘောဆိုတာသဘာဝ nature ကိုပြောတာနော်ဒီစကားလုံးမှာကအဲသဘောဆိုတဲ့နေရာမှာနော်တခါတလေဓာတ်လို့သုံးတယ်တခါတလေဘာလို့သုံးလဲဓာတ်လို့သုံးပါတယ်ခင်ဗျတခါတလေသဘာဝလို့သုံးတယ်တခါတလေမှာသဘာဝလို့သုံးပါတယ်ခင်ဗျတခါတလေမှာဓမ္မလို့သုံးတယ်တခါတလေကြတော့ ညွန်မလို့သုံးပါတယ်ဗျာအေးဒါစကလုံးသုံးလုံးကအမှန်အတိပဲအတူတူပဲဓာတ်လို့လည်းသုံးတယ်ပါဠိလိုဓာတုနော်နော်တဘာဝလို့လည်းသုံးတယ်တဘာဝကမြန်မာလူတွေ့လာတက်ရဲ့သဘောလို့ပြန်တယ်နော်တဘာဝဆိုတာသဘောပြန်တာပြီးတော့မှဓမ္မဆိုတာလည်းသဘောပဲဓမ္မ means nature ဆိုတော့တဘာဝတရားကိုဒါဓမ္မလို့ခေါ်တယ်ဒါတော့ဓာတ်လို့ပြောသည်ဖြစ်စေသဘောလို့ပြောသည်ဖြစ်စေဓမ္မလို့ပြောသည်ဖြစ်စေအဲ့ဒါဟာနောက်ဆုံး absolute level ခေါ်တော့ပေါ့နော်နောက်ဆုံးအဆင့် ကယ်အရှိရှိနေတယ်ဒါတော့တကယ်သဘောအမှန်မှာရှိနေတယ်အဲ့တော့သဘောဆိုတာဘာလဲဆိုရင်စောစောပြောပြီးပြီငရုတ်တိမှာအဖတ်ကြီးနဲ့အစီကိုတော့ကြည့်လို့ရတယ်စက်တက်ကိုကြည့်လို့ရလားမရပါဗျာမရဘူးဒါတော့မလို့ငရုတ်တိငရုတ်တိလို့ပြောတာဟာတကယ်တမ်းကျတော့အဆက်ကိုပြောနေတာလားအခွန်နဲ့အစီကိုပြောနေတာလားအဆက်ကိုပြောတာပါဗျာပြောတာကအဆက်ကိုပြောတာဒါပေမဲ့လူတွေအသုံးပါကအဆက်ဟုတ်ရဲ့လားဟုတ်ပါဗျာဘာကြီးထိုးနေတာလဲအခွန်နဲ့အစီပါတဲ့အဲအခွန်နဲ့အစီပေါ်အခွန်နဲ့အစီပေါင်းဒါငရုတ်တိတောင်ကြီးပဲ ဒါတော့ငရုတ်သီးတောင်ကြီးကိုငရုတ်သီးလို့ခေါ်နေတာဒါတော့အဲ့ဒီငရုတ်သီးတောင်ကြီးကငရုတ်သီးလားလို့မေးရင်ဆက်တဲ့သဘောကမှဆက်တဲ့သဘောကမှအစစ်ဟုတ်တယ်ဆက်တဲ့သဘောကငရုတ်သီးနဲ့ငရုတ်သီးအစီမှတဘာတက်တက်စီသို့တော့အဲ့ဒီအဆက်တက်ကငရုတ်သီးစီမရှိရင်လည်းအဆက်တက်ကတီးစရာရှိပါမလားမရှိပါဗျာဒါကြောင့်မလို့ပရမတ်နဲ့ပညာကတထက်တည်းသွားအုံနေတယ်ဒါကြောင့်ပရမတ်ကိုသိချင်ပညာကိုခွာ ဆိုတော့ပြညတ်သဘာဝကိုခွာအဲ့ဒီပြညတ်ကိုခွာခြင်းရင်ဦးဇင်းတို့ကပြညတ်သဘောသဘာဝတွေကဘာလဲလို့အရင်သိအောင်လုပ်ရမှာဒါမှအောက်ကပရမတ်ကငရုတ်သီးဓာတ်ကိုအဆက်ဓာတ်ကိုခွာကြည့်သလိုမျိုးကြည့်လို့ရမှာဒါကြောင့်မလို့ငရုတ်သီးရဲ့အဆက်ဓာတ်နဲ့စက်ဓာတ်ဒီအဲ့ဒါသူ့ရဲ့တကယ်အရှိအမှန်အစစ်သဘောသဘောမျိုးပြောတာနော်ဒါကိုပြောတာ အပေါ်ကအခွန်ကြီးကဒါအပြောအဖြစ်ဒါငရုတ်သီးလို့ပြောတာမမှန်ဘူးလားဆိုရင်လောကမှန်ပါတယ်ခင်ဗျာလောကအရာမှန်တယ် လောကသုံးအရာဒါကိုငရုတ်သီးတောင်လိုပဲငရုတ်သီးတောင်ကြီးကိုလက်ညှိုးထိုးပြီးတော့မှနော်အဲငရုတ်သီးလို့ပြောရတာဒါတော့အဆက်တက်ကိုသွားပြီးချိန်ကုန်တဲ့ချက်ချိန်လို့ကတ္တတက်ကတ္တတဲ့ကိုချိန်လို့ရလားမရပါဗျာမရဘူးနော်အမှန်ကတော့လူတွေအရသာခန္ဓာကအဆက်ကိုခန္ဓာဟုတ်တယ်မဟုတ်လားမှန်ပါတယ်ဗျာဒါတော့ငရုတ်သီးဝယ်ပြီးတော့ဗဇက်နဲ့စားကြည့်တယ်မင်းငရုတ်သီးလည်းဆက်လက်မဆက်ဘူးဆိုတော့ तू ကဘာကိုမျောလဲနေတာလဲငရုတ်သီးမှန်ရင်ဆက်ရမယ်ဆက်ရမယ်ဒါပေမဲ့အခုစားကြည့်တာအတောင်ကြီးကိုစားကြည့်လိုက်တယ်ဆက်သလား မဆက်ပါဗျာမဆက်ဘူးဒါတော့ငရုတ်သီးတောင်ကြီးကငရုတ်သီးဟုတ်ရလားကဲမဟုတ်ပါဗျာမဟုတ်တော့ဘူး तू လိုချင်တာအဆက်တို့မျောလဲနာဟုတ်တော့မဟုတ်လားအဲ့ဒါပရမတ်နေပညာပဲငရုတ်သီးတောင်ကြီးကပညာကြီးလူကဒီပညာကြီးမလိုချင်ဘူးတင်ငရုတ်သီးစားကြည့်ပြီးတော့ဟမ်ဆက်ပေါ်တော့ကွာဟာဒီကောင်ပိုဆက်တယ်ဟေ့ဆိုတော့ဟောတွေ့တော့မလားဆက်ဆက်ကြိုက်တယ်လူကအဲ့ဆက်တော်ကမှယူတာအဲ့ဒီအဆက်တင်ငရုတ်သီးအဆက်ငရုတ်ငရုတ်အဆက်ပေါ့လေအဆက်တက်အဆက်ပြောတာအဆက်တက်အဆက်ဒါကိုလိုချင်တာဒါတော့အခွန်ကြီးက လှယုံတော့ရတာပေါ့ဟင်းချစ်တက်ကငရုတိတောင်လေးတွေခွဲတက်တာအမြင်အပြင်လှတာဒါပေမဲ့တကယ်စားကျင်တဲ့အစက်တက်ကိုစားကျင်တဲ့သူကဒီငရုတိတောင်ကြီးမလိုချင်ဘူးစက်တာလိုချင်တာငရုတိတောင်လှတာမလှတာမကြိုက်ဘူးတိုးတာရှိတာမလိုချင်ဘူးငါစားလိုက်ရှူကနေရှဲကနေတခါတည်းချွေးတွေထွက်နှာရည်တွေထွက်တာမျိုးမကြိုက်တာရှောက်တီးတုံစားရင်မတူဘူးလားအဲ့ဒါဟာအစက်တက်ဒီတကယ်သဘောအရှိပရမတ်နဲ့တူတယ်နော်ဒါတကယ်အစက်ဒါအစက်တက်ကရှိတယ်ဒါယသတ္တထဲမှာပါတယ်အဲ့ဒါယသတ္တပရမတ်အစက်နော် ဒါအဆက်တက်အစစ်နော်အဲ့ဒီတော့အပေါ်မှာအခွန်ကြီးကဒါပြညတ်ပဲဒါပေမဲ့နော်အေးဒါကြီးကဟောရင်လေဝဲတဲ့သူကလည်းအေးမဲဟာကြီးကငါအတောင်ကြီးကဒါငရုတ်ငရုတ်သီးတက်အဆက်တက်မဟုတ်ဘူးကွာမဲငါ့ကိုအဆက်တက်ကလေးတက်တက်ကလေးချိန်ခွင်နဲ့ချိန်ပေးဆိုတော့ချိန်လို့ရမလားလို့မရပါဗျာမဲယူနေလားလို့ပြောမှာယူနေလားလို့ပြောမှာမဲငရုတ်သီးတော့မချိန်မဲနဲ့ငါတို့ကဒီအဆက်ကြီးဘယ်လိုလုပ်ချိန်ပေးလို့ရမှာတော့ဆိုတော့ပရမတ်ကလည်းဒီလိုပဲချိန်လို့လည်းမရဘူးခွဲလို့လည်းမရဘူးကင်လို့လည်းမရဘူးအတိုးရှည်တိုင်းလို့လည်းမရဘူးဒါပေမဲ့မရှိဘူးလားဆိုတော့ ရှိပါတယ်ခင်ဗျာရှိတယ်သူကမှအဓိကအမှန်ဖြစ်နေတာသို့တော့မှန်ပင်မှန်တော့လေတိုင်းလို့မရတာလို့မရချိန်လို့မရကန်လို့မရရွှေ့လို့မရပြောင်းလို့မရရှိရတာနဲ့လို့ချိန်လို့တွယ်လို့ကန်လို့ပြုလို့မရတာဒါပရမတ်ရဲ့သဘာဝပဲဒါကြောင့်မလို့မိမိတို့ကခွဲနာလဲရမှာအော်ပညာကအပြောအမှန်အဖြစ်တော့ငရုတ်သီးကိုပြောသလိုပဲငရုတ်သီးအစတက်ကိုပြောကြရင်ငရုတ်သီးပဲလက်ညှိုးထိုးပြရတဲ့ဒါအပြောအဖြစ်မမှန်ဘူးလားမှန်ပါတယ်ခင်ဗျာဒါတော့အဲ့ဒါကြတော့အပြောအမှန်နော် အပြောအမှန်လို့မှတ်ထားပေါ့နော်အပြောအပြည့်မမှန်ဘူးလားမှန်ပါတယ်ဗျာအေးဒါအပြောအပြည့်အမှန်ဆိုရင်ဘာဖြစ်သွားပြီလဲပြင်းညက်သဘောအမှန်ကြတော့ဘာကိုပြောတာလဲပရမတ်ပါဗျာဒါတော့အမှန်တရားကိုနှစ်ခုမှတ်ထားပါနော်ဒါတော့အပြောအမှန်ရဲ့သဘောအမှန်ရဲ့သစ္စာနှစ်မျိုးရှိတယ်လို့မှတ်အပြောအမှန်ကသမှုတိသစ္စာအပြောအမှန်ကဘာလဲသမှုတိသစ္စာပါဗျာတကယ်အရှိ သဘောအမှန်ကြတော့ပရမတ္ထသစ္စာတဲ့နော်တကယ်အရှိအမှန်ကြတော့ဘာသစ္စာလဲပရမတ္ထသစ္စာပါဗျာအေးဒီညမှာအဲ့ဒါလို့သစ္စာနဲ့ခွဲနှမျိုးရတယ်သမုတိသစ္စာ လောကကြီးကနေသမုတ်ထားတယ်နော်ဒါမေပေးထားတယ်ဒါတော့ဒါကိုဒါကိုအပြောအဖြစ်မှန်လို့ဒါလည်းမှန်တယ်ပဲအဲ့ဒါကြောင့်အပြောအမှန်ဆိုရင်သစ္စာအဖြစ်သမုဒိသစ္စာဒါတော့အပြောအမှန်ဆိုတာဘု து ကိုယဉ်ညွတ်တာလဲဆိုရင်ပညာကိုပြောတာ ဒီအတုံးခဲကြီးတွေမြင်းတွေကချိန်တွေကတွဲတွေကကန်လို့ရတဲ့ဟာတွေကဒါပညာကြီးတွေပဲနော်အဲ့ဒီအတုံးအခဲတွေထဲမှာရှိနေတဲ့တတ္တိသဘောတဘာဝအစစ်အမှန်ကြတော့တကယ်သဘောအမှန်ရှိတာဒါပရမတ်ခေါ်တယ်နော်ဒါကြတော့ပရမတ်တဲ့ဒါကြောင့်မလို့ဒီညမှာသစ္စာသဘောနဲ့မှိုင်လဲရတယ်အပြောအမှန်သည်သမှုတိသစ္စာသဘောအမှန်သည်ပရမတ္ထသစ္စာလို့မှတ်ပါသမှုတိနဲ့ပညာအတူတူပဲနော်သမှုတိဆိုတာသမုတ်ထားတာပညာဆိုတာလဲသိအောင်လို့နာမည်တွေပေးထားခွဲထားတာတကယ် နော်သဘောတဘာဝနယ်ပယ်ရောက်တော့သူမရှိတော့ဘူးဒါကြောင့်မလို့အပြောအမှန်ဆိုရင်သမှုတိသစ္စာနယ်ပယ်ပြောတာပညာနယ်ပယ်သဘောအမှန်လို့ပြောရင်အဲ့ဒီအမှန်ကြတော့ပရမတ္ထနယ်ပယ်ပြောတာပရမတ္ထသစ္စာနော်ကောင်းပြီဒါတော့အပြောအမှန်ဆိုရင်ဘာသစ္စာသမှုတိသစ္စာပါဗျာတကယ်အရှိသဘောအမှန်ကြတော့ ပရမတ္ထသစ္စာပါဗျာအဲဒါတော့ဒါလေးတွေသိရမယ်ဟာနော်ဒါတော့မိမိတို့ကဝိပဿနာမှာအဲ့ဒီစကလုံးလေးတွေကိုခေါင်းထဲမှာတီးပြီးတော့မှဩငါတို့နော်နေ့စဉ်ဘဝနဲ့လည်းမဆန့်ကျင်အောင်ပြောမယ်ဆိုရင်နေ့စဉ်ဘဝမှာလည်းပဲကိုကနေ့စဉ်ဘဝအလျောက်သိရမယ်ကိုကပရမတ္ထနဲ့ပြန်နေခြေကံသွားမငင်းနဲ့နော်ကိုကိုအယူလို့ပြောမှာပဲဒါတော့အရိယာနယ်ပယ်ရောက်တဲ့ခါကျတော့လေပညာတိပညာတိကိုသုံးတဲ့လူကအယူလို့ပြောတာပဲပုထုဇဉ်တော့ဥမ္မတကောဥမ္မတကောဆိုတာကအရိယာကနေပုထုဇဉ်ကိုပြောတာ အေးအရိယာပင်ဖြစ်တော်လဲပြဉ္ညာပြဉ္ညာနယ်ပယ်တဲ့ကလူတွေကိုနော်ဟဲ့ယုံနံလေးလာခဲ့စမ်းကွာဟိုနာယုံနံလေးဒီမှာထိုင်လေးဆိုတော့အဲ့လိုဖြစ်ပါမလားဖြစ်ပါဗျာရှိတာကယုံနံဆိုတော့ဘယ်ယုံနံဟိုလူလဲယုံနံဒီလူလဲယုံနံအကုန်လုံးဆိုတော့ဘသူနာမည်ကွဲတော့မလဲဘသူကွဲတော့မလဲယောက်ျားမမသိမိန်းမမသိကလေးမမသိခွေးမမသိအကုန်လုံးကယုံနံကြီးပဲလေဟုတ်တော့မလားဒါကြောင့်မလို့ပညာနယ်ပယ်တဲ့ခေါ်ရတယ်ဥပသူဒေါ်ဘသူကိုဘသူမဘသူဆရာတော်ဘသူနဲ့ခေါ်ရတာဒါတော့ ဒီလိုပညာနဲ့ပဲနေ့စဉ်ဘွားတမှာလာပြီးတော့ပရမတ္တမနေပြီးတော့ဟဲ့ယုံနိုင်လေးလာစမ်းဆိုအကိုပြန်အယူလို့ပြောလိမ့်မယ်အဲ့ဒါကြတော့ကိုကဘလောက်ပဲတရားသိသိသူ့နေရာနဲ့သူတက်အောင်သုံးရတယ်နော်ပရမတ်နဲ့ပဲကြတဲ့ခါကျတော့ဟောယောက်ျားမိမပုဂ္ဂိုလ်တ attva မရှိဘူးဒါယုံနာပဲရှိတယ်ခန္ဓာ၅ပါးရှိတယ်ဓာတ်ပဲရှိတယ်လို့နော်ယူဆထားတဲ့ခါမှာဟဲ့ငါမဟုတ်လို့ဘယ်သူလဲလို့သွားရမဖြစ်နဲ့ဒါဓာတ်ဝိပဿနာတခွဲကနေရောက်နေတာနော်ဝိပဿနာတခွဲကနေရောက်ယုံနာလို့လက်ခံလိုက် နော်သူများပြောသူများပြောတော့သွားပြီးတော့မငင်းနဲ့ तू ကသူ့နေရာနဲ့ तू သုံးနေတာဝိပဿနာတရားထိုင်နေဆိုတာကဒီယုံနာသဘောတဘာဝအနိစ္စဒုက္ခအနတ္တတွေပြောတယ်ဆိုတာမကြိုက်လဲအမှန်တရားဆိုတာလက်ခံတာကြီးပဲနော်မကြိုက်လဲလက်ခံတာကြီးပဲနမိတ်မရှိဘူးလို့သွားမလုံးနဲ့အခုသေခြင်းတရားဘယ်သူကြိုက်လဲမကြိုက်ပါခင်ဗျာမမကြိုက်တော့လဲမသေးဘူးလားသေးပါတယ်ခင်ဗျာသေးတဲ့သဘောတရားဟောတဲ့ခါကျတော့ဒါနော် pessimism လားဒါ realistic လားစဉ်းစားကြည့်ပါလားလို့နော် ဒါတော့တကယ်အရှိဆိုပေမဲ့လူပြပြောက်မကြိုက်ဘူးဗျာမကြိုက်ပေမဲ့လည်းပဲမရှိဘူးလားရှိနေပါတယ်ရှိနေတယ်ဒါကြောင့်သူ့ဉာဏ်နဲ့သူတော့ပြောရတာပဲမကြိုက်ကြိုက်ကြိုက်ပြောကိုပြောရတယ်ဒါပေမဲ့နေရာတော့မှန်ဖို့လိုတယ်နော်နေရာတော့မှန်ဖို့လိုတယ်ဒါတော့ကောင်းပြီအပြောအားဖြင့်အမှန်ဆိုတာသမှုတိနယ်ပဲနေ့စဉ်ဘုရားပြောတာသဘောအားဖြင့်အမှန်ဆိုတာပရမတ္ထသဘောတရားယုံနာတရားခန္ဓာတရားတွေကိုရှာတဲ့အခါမှာအဲ့ဒီပရမတ်သဘောအမှန်ကိုသိအောင်နားလည်အောင်လေ့လာရပါတယ်ပြောရဆိုရပါတယ် ဒါတော့နေစဉ်ဘဝနေလဲပညာနဲ့ပဲနေလဲသမှုတိပညာနဲ့ပဲနေလဲမဆန့်ကျင်စေနဲ့နေစဉ်ဘဝမှာနော်ဖရာတောင်မှာဖရာလိုပဲခေါ်ရတယ်ယုံနာလို့ခေါ်လို့မရဘူးပညာကသူ့ဉာဏ်နဲ့သူသုံးရတယ်ဒါတော့ယုံနာလေးကြီးပဲဆိုလို့ရှိရင်အဖေမရှိအမေမရှိသမီးမရှိသားမရှိယောက်ျားမရှိမိန်းမမရှိခွေးမရှိဒေါ်ရဲမရှိဖြစ်မှာပေါ့ဒါကြောင့်မလို့ကွဲအောင်လို့လူနဲ့တိလိစ္ဆာန်လည်းခွဲပြောရတယ်ယောက်ျားနဲ့မိန်းမခွဲပြောရတယ်မိဘနဲ့သားသမီးခွဲပြောရတယ်လင်နဲ့မရခွဲပြောရတယ်နော်ဒါကြောင့်သူ့ဉာဏ်နဲ့သူပြောရတယ် သူ့ရဲ့ဒီအထက်အနိုင်အမြင့်နဲ့အနိုင်ဆိုတာလည်းရှိတယ်ဂုံရှိမရှိဆိုတာလည်းရှိသေးတယ်ခွဲကိုခွဲရတယ်ပညာနဲ့ပင်မှာမခွဲလို့မရဘူးခွဲရတယ်နော်ဒါကြောင့်သူ့နေရာနဲ့သူ သုံးတက်နားသုံးတက်အောင်လက်ခံတက်အောင်လို့ပြောပြတာပါဒါကြောင့်အပြောအမှန်ဒီဘာသစ္စာသမုဒိသစ္စာပညာပါဗျာဟွန်းသဘောအမှန်ကြတော့ပရမတ္ထသစ္စာပရမတ္ထသစ္စာပရမတ်ပါဗျာပရမတ်ဟုတ်ပြီအဲ့လိုလေးနားလည်ထားရင်ဒါဒီလောက်ဆိုရင်မဆိုးတော့ပါဘူးဗျာ နော်နောက်ကို တခုသွားအောင်မယ်ဒါပညာဟူသည်ဒါတော့ပါဠိတော့မဖတ်ပါတယ်နော်ဒီနောက်ကလေပါဠိကိုပါဠိဖတ်တယ်လည်းဖတ်လိုက်ပါလေပညာပေတိတိပညာတိပညာဟူသည်ပညာပေတိတိပညာတိသူတစ်ပါးကိုသိစေတတ်လို့ပညာလောက၌တကယ်မရှိပဲတယောက်နဲ့တယောက်နားလည်စေခြင်းက နာမည်ပေးထားသောပြောဆိုနေကြသောသကလုံးအလုံးသည်ပညာတိ တာပညာသည်အထေရအတုံးအခဲအတုံးအရှိအကြီးအသေးရှိ၏မြင်နိုင်ကောင်း၏ကင်တွယ်၍ရ၏အဲ့ဒါလေးမှတ်ထားနော်ဒါတော့ပထမကတော့သူ့ရဲ့ define လုပ်ထားတာပါပါဠိလိုတော့ဝိဂျုဆိုတယ်လို့ခေါ်တာဝိဂျုဆိုတာပုတ်တလုံးကို သူ့ရဲ့မူရင်းဘာလဲဆိုတော့ပါဠိလိုဟိုဟို define လုပ်လိုက်တာတော့ဒါဝိဂျုလို့ခေါ်တယ်နော်ပညာပိတိတိပညာတိဆိုတာ သူတစ်ပါးကိုတိစေတတ်လို့ပြဉ္ညတ်လို့ခေါ်တယ်နော်ဒါတော့သူတစ်ပါးကိုတိစေတတ်တယ်ဆိုတာက တွေ့တဲ့သူမြင်တဲ့သူကြားတဲ့သူကမြင်တဲ့တွေ့တဲ့ကြားတဲ့အရာကိုဘာပဲလို့သိသွားစေတာဒါအဲ့ဒါလို့သိအောင်သူ့မှာသူတို့ကိုယ်ပိုင်နာမည်လေးတွေအတိအတန်တိတန်တိတန်စီထားပေးရတယ်နော်ဒါဒီ proper name ပေါ့နော် သူရဲ့ဒီမူဟိုလူတူတယောက်ပစ္စည်းတစ်ခုမှာတိတန်စီတိတန်စီနာမည်ပေးရတယ်ဘလောက်ပဲသေးသေးသေးကျင်တဲ့လောက်သေးသူ့မှာနာမည်ရှိရတယ်တို့မို့ဆိုရင်နာမည်မရှိရင်ဘယ်လိုလုပ် သုံးမလဲဟုတ်တော့မလားဒီဟောထားပါတော့လူတယောက်အနေနဲ့တာမန်ကြည့်မယ်ဆိုလို့ရှိရင်မြင်လိုက်တာနဲ့လူနဲ့တိရစ္ဆာန်နဲ့ခွဲလောက်ဒါတော့လူလို့ခေါ်တော့ကွာလို့ခိုင်းဒါကြီးကိုလူလို့ခေါ်တယ်ကွာလို့ပြောပြီးလို့ရှိရင်ဒါလုံလောက်ပြီလားမလုံလောက်သေးပါဘူးမလုံလောက်သေးဘူးတိတန့်ကိုခွဲရသေးတာမခေါင်းပဲခြေပဲလက်ပဲခါပဲဘာညာနဲ့ခွဲရသေးတယ်ဟောကဲခန္ဓာပိရသွားကြည့်လိုက်အနာတမီသွားကြည့်လိုက်စမ်း နော်သူ့မှာဘာလို့ပြအမြင်လက်တမြင်ကသာနာမရှိရတယ်တို့မဆိုဆရာဝန်တွေဘလို့လို့ခွဲမလဲဘလို့လို့တီးတော့မလဲလို့ဟိုအမြင်ဆွဲလိုက်ကွာဒီအမြင်ဖြတ်လိုက်ကွာလို့ပြောလို့မရဘူးအမြင်နံပါတ်1နဲ့ဟုတ်လားနာမည်ဒီအကုန်လုံး individual အကုန်ပေးထားရတာလေဒါမှသူတို့တင်လို့လဲရမယ်ခွဲလို့လဲရမယ်လုတ်တယ်လို့လဲနားလည်မယ်ခန္ဓာဗေဒမှာကြည့်ပါလားလို့နော်ခန္ဓာတစ်ခုလုံးမှာနာမည်မရှိတဲ့ဟာဘာမှမရှိဘူးအကုန်ရှိတယ်မမြင်ရတဲ့ဓာတ်မှတောင်ရှိတဲ့ဓာတ်တွေခွဲရတာဒါတော့ကြည့်ဒါကြောင့်မလို့လောကမှာတော့တကယ်တော့မရှိဘူးတဲ့ဒါပေမဲ့တယောက်နဲ့တယောက် သုံးတဲ့အခါမှာမြင်တဲ့ကြားတဲ့အရာတွေကိုဒါဟာဘာပဲလို့အများသဘောတူလက်ခံထားတဲ့ပစ္စည်းမှန်သိစရာအောင်လူစင်လဲလူတလိဆန်လဲတလိဆန်ခွဲပိထားတယ်ဒါခုနပြောသလိုခန္လူမှာတောင်းမှခန္ဓာဗေဒမှာတခါတည်းတော့ဟိုလူပြီးလို့ရှင်တခါယောက်ျားနဲ့မိန်းမတောင်းမတူတဲ့အစိပ်ပဲနေကြတော့တီးဆန်စီတီးဆန်စီနာမည်ပေးရတယ်အဲ့ဒီလိုမျိုးเนาะအများကနေပြီးတော့နားလည်နေအောင်လို့နာမည်လေးတွေပေးထားကြရတယ်ပြီးတော့မှပြောဆိုနေကြရတယ်အဲ့ဒီလိုပြောဆိုဖို့နားလည်ဖို့တနည်း နေ့စဉ်ပေါ့နော် daily communication မှာသုံးလို့လွယ်အောင်လို့သင်လို့တတ်အောင်လို့ခွဲခြားလို့ရအောင်လို့အဲ့ဒီပေးထားတဲ့စကားလုံးတွေဟာအားလုံးကဘာပဲဖြစ်ဖြစ်တဲ့သိရှိသိမဲ့အားလုံးပေးထားတဲ့နာမည်မှန်သမျှသည်ဘာကြီးပဲလဲပညာတွေပါခင်ဗျာပညာတွေကြီးပဲတဲ့နော်ပညာတွေကြီးပဲဒါတော့တကယ်ရှိလို့လားဆိုတော့မရှိပါခင်ဗျာရွေချက်ကတဦးနဲ့တဦးနားလေသဘောပေါက်ဖို့အမိပေးထားတာ ပြောဆိုဖို့ပါခင်ဗျအဟမ်နော်တယောက်ကပြောလို့ရင်နားထောင်တဲ့သူကအော်ဒါသူဘာပြောနေတာလဲဆိုတာခေါင်းထဲမှာတန်းရှင်းသွားမယ်ဟာကျွဲကြီးလာနေတယ်ဆိုလို့ရှိရင်သူ့မျက်စိတွေကဘာဘာဘာပုံသဏ္ဍာန်ကြီးမြင်လာလဲကျွဲပုံသဏ္ဍာန်မြင်ကျွဲပုံသဏ္ဍာန်ကြီးမဲမဲကြီးဂျိုကာကာကြီးနဲ့မြင်လာတာအဲ့ဒါကအဲ့ဒါအဲ့ဒီအဲ့ဒီသဘောကအဲ့ဒါကိုပြောတယ်သဘောအနဲ့ဆိုတာနော်ဒါတော့ဂျိုကာကာကြီးအယောင်မဲမဲကြီးရှိမယ်အာသွားမယ်လေးပြထောက်ခြေထောက်လေးချောင်းနဲ့သွားမယ်စသည်အဲ့ဒါလို့သွားမျက်စိနဲ့မြင်အောင်လိုက်တာကသူ့တကယ်အရှိပဲကျွဲလို့နာမည်ပေးလိုက်တာက နာမပညာကျွဲလို့အတန်ကြတာနဲ့နားထောင်တဲ့သူကမျက်လုံးထဲမှာကြည့်သည်ဖြစ်စေမကြည့်သည်ဖြစ်စေအဲ့ဒီပုံရိပ်ကြီးမြင်ထင်သွားပြီအဲ့ဒါဟာတိသွားတာပဲသူ့စိတ်ထဲမှာတိသွားတာအဲ့ဒါလို့တိလာအောင်ခေါင်းထဲမှာဘာလဲဆိုတာမျက်စိနဲ့မြင်လာအောင်လို့နာမည်ပေးရတာအဲ့ဒါအားလုံးပေးထားတဲ့နာမည်တွေကတကယ်ရှိလို့မဟုတ်ဘူးခေါ်လို့ပြုလို့ဘေးကလူတွေနားလည်အောင်လို့ပေးထားတာတဲ့ဒါကြောင့်မလို့ ဒီပညာဆိုသုံးတဲ့ခါမှာအဲ့ဒီလိုမျိုးပုံစံအထက်ကိုဒရက်ကြီးတွေကိုကြည်သုံးရတဲ့အတွက်ကြောင့်မလို့ပညာမှာဘာတွေရှိတယ်လဲဆိုရင်အထက်ဒရက်တွေရှိတယ်အတုံးအခဲတွေရှိတယ်အတိုင်းတာအဖြစ်ပြောရင်အတိုးရှိရှိတယ်နော်အကြီးအသေးရှိတယ်စသဖြင့်ပေါ့နော်ပြီးတော့မြင်လုံးတွေလည်းမြင်လို့ရတယ်ကင်လို့တွေ့လို့လည်းရတယ်ဆိုတော့ပညာမှာအထက်ဒရက်အတုံးအခဲအတိုးအရှိအကြီးအသေးဒါတွေရှိတယ်နော်မြင်လို့လည်းရတယ်ကင်လို့ထိလို့လည်းရတယ် အဲ့ဒါကဘာလဲဆိုရင်ပညာတွေပါဗျာအေးပညာမှာရှိတယ်အဲ့ဒါမှတ်ထားနော်ဘာဖြစ်လဲလဲဆိုဟိုဘက်ကဆန့်ကျင်ဘက်ကြီးဖြစ်နေလို့နော်ဒါတော့သူတို့နှစ်ခုဆန့်ကျင်ဘက်ကိုသိကျင်တစ်ခုကိုအရင်သိအောင်လုပ်ရတယ်ဟောပညာလို့ပြောရင်နော်မရှိတရားမရှိပဲမရှိတော့လေလောကသုံးအရာနားလည်အောင်လို့သုံးထားတယ်နာမည်တွေပေးရတယ်အဲ့ဒီပေးတဲ့ပေးတဲ့အတွက်ကြောင့်သူတို့အထက်တရာကြီးကိုယဉ်ညွန်းပြီးတော့သုံးရတာ သုံးတဲ့အတွက်ကြောင့်သူ့မှာအထက်ထက်ရှိတယ်အတုံးခဲရှိတယ်အတိုးရှိရှိတယ်အကြီးသေးရှိတယ်နော်အနှိမ့်မြင့်ရှိမယ်စသည်ပေါ့ဗျာမျိုးလုံးနဲ့မြင်လို့ရတယ်နော်လက်နဲ့ကင်လို့ရတယ်ထိတွေ့လို့ရတယ်ဒါတော့အဲ့ဒီလိုမျိုးသဘာဝဟာဒါပညာရဲ့သဘောလို့ပြောတာနော်ဒါတော့ကောင်းပြီပညာဟာနော်ဘယ်နှမျိုးရှိတယ်လဲဆိုပြီးတော့အောက်ကိုအမျိုးအစားလေးသိအောင်နော်ဒီနေရာလေးလောက်ထိသွားလိုက်ပါအောင်ဗျာဟွန်းကဲသွားလိုက်ပါအောင်လေအချိန်လေးရပါသေးတယ် အရှိပညာနဲ့မရှိပညာအရှိပညာနဲ့မရှိပညာရုပ်ဤဖောက်ပြန်ခြင်းသဘောကိုရူပရုပ်နာမ်ဤတိတ္တညွတ်တတ်သောသဘောကို နာမနာမ်ဟုနာမည်ပေးထား၏ထိုနာမည်တို့ဤဖောက်ပြန်မှုသဘောနှင့်တိတ္တသောသဘောသည် အဟုတ်ရှိနေသောကြောင့်ထိုပညာမျိုးကို ဝိဇ္ဇာမာနပညာဟုခေါ်၏နှင့် ယောက်ျားမိန်းမခေါင်းခါခြေလက်စသောနာမည်များသည်တကယ်အရှိမဟုတ်ပေလောက၌ခေါ်စရာရှိယုံနာမည်တက်သုံးဆွဲရသောကြောင့်အဝိဇ္ဇာမာနပညာဟုတ်ပြီအဲ့ဒီနှမျိုးပရမပညာကိုနှမျိုးနှစ်ဆမှတ်ပါဓမ္မနော်သူကဒီပညာကပရမတ်တွေကိုပါ तू ကလွှမ်းခြုံယူလာလိမ့်မယ်ယူလာတဲ့ခါကျတော့တခုက တကယ်အရှိကိုပေးရတဲ့နာမည်တခုတခုကတော့နော်နာမည်ဖြစ်တာသုံးလိုက်ရတာတကယ်အစစ်မှန်ပရမတ်နဲ့ဘုရားကြီးမရှိဘူးဒါကြောင့်ရှိတာကိုနာမည်တက်သုံးရတာနဲ့မရှိတာကိုနာမည်တက်သုံးရတာနှစ်မျိုးရှိတယ်ဒါကြောင့်မလို့ तू ကရှိတာကိုတကယ်အစစ်အမှန်ရှိတာကိုနာမည်ပညာပေးပြီးတော့သုံးရရင်ထင်ရှားရှိတာကဝိဇ္ဇမာနဒါထင်တကယ်ထင်ထင်ရှားရှားရှိတဲ့သဘောအဖြစ်ပရမတ်နယ်ပယ်မှာ ရှိတယ်သဘောသဘောဆိုတာတကယ်အစစ်အမှန်အဖြစ်ရှိတယ် အဲ့ဒါလေးကို သူကလည်းပဲပရမတ်လို့ပြောရင်အဲ့ဒါလေးနည်းနည်းမှတ်ပါပရမတ်ဆိုရင်သဘောပဲရှိတယ်ဘာပဲရှိလဲသဘောပဲပါဗျာသဘောလေးပဲရှိတယ်ဘယ်ဟာကြည့်ကြည့်ရုပ်ကြည့်ကြည့်နာမ်ကြည့်ကြည့်ရုပ်သဘောတွေမှာလည်းပဲရုပ်တွေအမျိုးမျိုးကွဲတဲ့ထက်မှာဘယ်သဘောဘယ်ရုပ်ကလေးကိုပဲခွဲကြည့်ကြည့်သဘောလေးပဲကြံတဲ့သဘောသဘောသဘောနာမ်ကြတော့လည်းပဲဒီတိုင်းပဲလေစေတသိက်တွေအများကြီးနော်အဲစိတ်ရောက်တာတိတယ်တိတယ်တိတယ်ဒါပေမဲ့ဟုတ်တော့မဟုတ်လားဖတ်တာလည်းဖတ်တာသဘောတင်ညာကလည်းတင်ညာသဘောစေတနာလည်းတင်စေတနာသဘောဆိုတော့ သဘောသဘောသဘောနဲ့တူးမနေဘူးလားတူးပါတယ်ခင်ဗျာတူးနေတယ်ဘဲကြည့်ကြည့်သဘောဆိုတော့နာမည်မခွဲရင်သူတို့နာမည်ပေးမထားရင်ကဲကွဲပါတော့မလားမကွဲပါခင်ဗျာမကွဲဘူးအဲ့ဒါတော့တကယ်ပင်တကယ်ရှိတယ်သို့တော်သူတို့ကိုတစ်ခုနဲ့တစ်ခု ခေါ်စရာ အခုနပြောလို့တင်လို့ကြားလို့ရအောင်ပြောလို့ဆိုလို့ခေါင်းတက်လို့ရအောင်ဆိုပြီးတော့သူတို့လည်းနာမည်ပေးရတယ်အဲ့တော့တကယ်အရှိတရားကိုနာမည်ပေးတဲ့ပညာမျိုးကို ဝိဇာမာနပညာဝိဇာမာနဆိုတာသဘောအစစ်မှန်ရှိတယ်အဲ့ဒီသဘောအစစ်မှန်ကိုခွဲခြားပြီးတော့သုံးလို့ရအောင်လို့နာမည်ပေးတာကပညာဝိဇာမာနပညာဘာပညာတယ်လဲဝိဇာမာနပညာပါဗျာဒါတော့အပေါ်မှာပြောထားတယ်လေနော် ရုပ်ဆိုတဲ့သဘောတရားကဘာဖြစ်တယ်လဲပေါက်ပြန်တဲ့သဘောရှိပါဗျာနော်နာမ်ကြတော့စိတ်တက်ညှို့တက်တဲ့သဘောရှိပါတယ်ဗျာအဲ့ဒီမှာသဘောလေးတွေမတွေ့ဘူးလားမှန်ပါ အဲအဲ့ဒါကသူ့ရဲ့အစစ်အမှန်အဲ့ဒါအစစ်အမှန်ပဲနော်ရုပ်ရုပ်ရဲ့သဘောနဲ့သဘောဒါတော့ရုပ်ရဲ့သဘောကဘာကိုအမြဲတမ်းသူပြတယ်လဲဆိုရင် ဖောက်ပြန်တယ်တဲ့နော်ရုပ်ရဲ့သဘောကဘာလဲဖောက်ပြန်ပါတယ်ဗျာနာရဲ့သဘောကတိတက်ညွတ်တတ်ပါတယ်ဗျာတိတက်ညွတ်တတ်တယ်ဒါတော့ကောင်းပြီအဲ့ဒီဖောက်ပြန်တယ်ဆိုတာကိုလည်းဖြုတ်ပလိုက်တိတက်ညွတ်တတ်တယ်ဆိုတာကိုလည်းဖြုတ်ပြီးတော့အဝိုင်းလေးကြီးပဲတိတက်ပြောကြည့်စမ်းဘာပဲကြံခဲ့လဲသဘောသဘောပါပဲဗျာ ကဲဒေါ်မို့မို့ရခိုးသဘောလေးကနေပြီးတော့ခိုးသဘောကိုပြောင်းလိုက်ဗျာနားလဲလားနားလဲလားနားမလဲတော့ဘူးဘာလို့ပြောမှမသိရင်ညွတ်တာတည်သေးလားမသိတော့ပါဗျာဦးစင်းပြောနေတဲ့ရင်ညွတ်တာမသိတော့ဘူးဟုတ်လားဟိုသဘောလေးကသဘောပေါက်လားဟိုသဘောသဘောပေါက်လားကဲဟိုသဘောကလည်းသဘောပေါက်လားတဲ့ကဲဒါတော့နားထောင်တဲ့လူကသိသေးလားမသိတော့ပါဗျာမသိတော့ဘူးဒါပေါ့ဒါပေမဲ့ဒီရုပ်သဘောနဲ့နာမ်သဘောမှာသီးသန့်ကိုယ်ပိုင်သူ့ရဲ့မူရင်းသဘာဝလေးတွေတော့မရှိဘူးလား ရှိပါတယ်ဗျာရှိတယ်ရုပ်ရဲ့သဘောကပါတယ်လေဗျာရှေ့မှာ ဖောက်ပြန်ခြင်းနာရဲ့သဘောကြတော့ဘလို့ရှိတယ်လဲသိတတ်ပါတယ်ညွတ်တတ်ပါတယ်ဗျာအဲအဲ့ဒါကသူ့ရဲ့မူရဲ့အစစ်အမှန်ဒါတော့မူရဲ့အစစ်အမှန်သဘောတဘာဝမှာရုပ်ကိုပြောကြစို့ဖောက်ပြန်တယ်လို့ပြောရင်ဦးဇုံတို့မြန်မာများကအဲ့ဖောက်ပြန်တာကကိုချင်းဖောက်ပြန်တာလောက်ပဲဖောက်ပြန်တယ်လို့အသုံးများတယ်နော်ဒီလူ ဖောက်သွားပြီနော်စိတ်အားဖြင့်ဟောမမှန်တော့ဘူးဆိုရင်မူရင်းကနေဖောက်သွားတာဒီလူဖောက်သွားပြီလို့သုံးတယ် နော်ဒါကစိတ်ဖောက်ပြန်တဲ့လူနော် mental disease ပေါ့လေဒါ normal ကနေပြီး abnormal ဖြစ်သွားတာပြောတာအဲတခါဘာသုံးတတ်သေးလဲဆိုရင်လောကမှာသုံးတာဒီလူကငကတော့အတွေးခေါ်တမျိုးအခုအတွေးခေါ်ပြောင်းသွားရင်လည်းပဲမကောင်းတဲ့ဘက်ကိုရန်ရင်တော့ဘာပဲသုံးတယ်လဲဖောက်ပြန်ပါအဲဒီကောင်ဖောက်သွားပြီဖောက်ပြန်သွားပြီသုံးတယ်နော်အဲ့ဒီလိုမျိုးသုံးကြတယ်ဒါတော့ဒီနေရာမှာကဒီဖောက်ပြန်တယ်ဆိုတာဟုတ်တယ်လေစောစောကမူရင်းသူဖြစ်နေကြသဘောကနေနောက်ထပ် သဘောမတူတဲ့သဘာဝတစ်ခုပြောင်းသွားတာဒါကိုဖောက်ပြန်တဲ့သုံးတော်မဟုတ်လားမှန်ပါဗျာအေးစောစောကဖြစ်နေတာကတမျိုးအခုဖြစ်တာတမျိုးအဲ့ဒါကိုဖောက်ပြန်တယ်လို့သုံးတယ်ဒါတော့ဒီနေရာမှာကဘာပြောတယ်လဲဆိုရင်ဖောက်ပြန်တယ်ဆိုတာဟာတဲ့တခုနဲ့တခုရှေ့ကဖြစ်တာနဲ့နောက်ကဖြစ်တာရှေ့ကဖြစ်တဲ့နဲ့နောက်ကဖြစ်တာအဲ့လိုသုံးလေးခုဆိုရင် သုံးလေးမျိုးပြောင်းပြောင်းသွားတယ်အဲ့ဒီလိုပြောင်းပြောင်းသွားတဲ့သဘောကိုဖောက်ပြန်တယ်လို့သုံးတာပူတဲ့သဘောကနေအေးတဲ့သဘောကဲပူတာနဲ့အေးတာတူသေးလား တူပါဗျာမတူဘူးအဲ့ဒါကြောင့်ရုပ်ကိုဖောက်ပြန်တယ်လို့သုံးတာနော်ကဲပွားတဲ့သဘောကနေကျုံတဲ့သဘောတူသေးလားတူပါဗျာမတူဘူးကဲဘိုက်စားတဲ့သဘောကနေပြီးတော့မှအစာလေးစားလိုက်တဲ့ဘက်ကလေးတင်းသွားပြီကဲဟောဒီမျက်နာဟောဒီအယုတ်ကတူသေးလားမတူပါဗျာဘိုက်စားရင်ညိုနေတယ်နော်အစာလေးဝတော့ ရွှင်းနေတဲ့ကလေးမြဘိုးတိတာတဲ့အမလေးနို့စာရင်ဗိုက်စာရင်တမျိုးအော်ငိုးရဲ့ဟိုရဲနေတာပဲမျက်နာတွေအမလေးနို့လေးမြတက်လိုက်လို့အစာလေးမြဝဲပလက်ကလေးလံပက်ကလေးတင်းလို့သဘောကိုကြာတခက်ခက်ကြီးလို့ကဲသူ့ရဲ့ရုပ်အသွင်ပြင်တူသေးလားမတူပါဘူးမတူဘူးရှင်းနေနောက်နဲ့မတူတာဒါကြောင့်မလို့ပူရင်တစ်မျိုးအေးရင်တစ်မျိုးတဲ့နော်ဝမ်းသာရင်တစ်မျိုးဝမ်းနေရင်တစ်မျိုးပြီးတော့မှဗိုက်စာရင်တစ်မျိုးဟောဗိုက်အစာဝရင်တစ်မျိုးအဲ့ဒီလိုမျိုးပြောင်းပြောင်းသွားလို့အဲ့ဒီသဘာဝကိုရူပလို့နာမည်ပေးလိုက်တယ်ဗါတယ်လေ ရူပပါဗျာရူပမြန်မာလိုခေါ်ရင်တော့ဖောက်ပြန်ခြင်းအဲ့ဒါအဲ့ဖောက်ပြန်တဲ့အဆက်မှန်ကိုသဘောဒါတော့အဲ့ဒီဖောက်ပြန်တဲ့သဘောကိုခေါ်စရာရှိအောင်လို့ရူပလို့နာမည်ပေးလိုက်တဲ့အခါကျတော့အဲ့ဒီရူပဆိုတဲ့စကားလုံးကြီးကပညာဖြစ်သွားပြီ။ဘာဖြစ်သွားပြီလဲ။ပညာဖြစ်သွားပါပြီခင်ဗျာ။နာမည်တင်ပေးလိုက်ရတာကိုဒါတော့နာမည်တက်လိုက်တဲ့ဆိုကြတဲ့ကတည်းကဘာဖြစ်သွားပြီလဲ။ ပြည့်ညက်ဖြစ်သွားပါတယ်ခင်ဗျာဒါတော့မတူတဲ့သဘောနှစ်ရှင်းနေနောက်နဲ့သဘာဝနှစ်ခုမတူဘဲနဲ့ပြောင်းပြောင်းပြောင်းပြောင်းသွားတဲ့အဆက်ကပရမတ်အဲ့ဒီပရမတ်ကိုခေါ်စရာရှိအောင်လို့ရူပါယုတ်လို့နာမည်တက်လိုက်တယ်အဲ့ဒီစကားလုံးကြီးတော့နာမည်ပြည့်ညက်ခေါ်တယ်ဘာပြည့်ညက်လဲနာမည်ပြည့်ညက်ပါခင်ဗျာဖောက်ပြန်တာကပရမတ်စကားလုံးကပြည့်ညက်ဒါတော့ဖောက်ပြန်တဲ့သဘောတရားကအစစ်မှမရှိဘူးလားရှိပါတယ် အဲ့ဒီအစစ်မှန်ရှိတဲ့ဟာကိုနာမည်ပညာတင်ပြီးတော့ရူပလို့ပေးလိုက်ရတယ်မြန်မာလိုရုပ်ပေါ့နော်ဒါတော့အဲ့ဒီရုပ်ဆိုတဲ့စကားလုံးကပညာဒါတော့အဲ့ဒီရုပ်ရူပဆိုတဲ့စကားလုံးဒီအရှိတကယ်အစစ်အမှန်တဘာဝပြောင်းလဲတဲ့သဘောကို ပေးထားတဲ့အတွက်ကြောင့်မလို့ဒီလိုပညာစကားလုံးမျိုးကြတော့ဝိဇာမာနပညာလို့ခေါ်တယ်တော့ပါပြီနော်မှန်ပါဗျာအေးဒါတော့ဖောက်ပြန်တဲ့အစစ်အမှန်သဘောကအရှိအဲ့ဒါကိုကွဲအောင်လို့ရူပဆိုပြီးတော့သူ့ကိုနာမည်တက်ပေးလိုက်ရတယ် တပ်ပေးလိုက်တဲ့နာမည်စကလုံးကနာမည်ပညာဖြစ်သွားပြီဒါတော့အဲ့ဒီစကလုံးကြီးတတ်တတ်ဆိုလို့ရှိရင်ပရမတ်စစ်ဟုတ်ရလားမဟုတ်ပါဗျာမဟုတ်ဘူးနော်မဟုတ်ဘူးဥပမာတရားလို့စိုက်စစ်ကူပမာရေးထားတယ်သုံးမျိုးမဟုတ်တရားပုံတရံလေးထည့်ထားတယ်ရေးထားပြထားတယ်အယုတ်အယုတ်ကလေးအဲ့ဒါအဲ့ဒီတရားဆိုတဲ့စကလုံးကိုတော့လကောင်အဲစာလုံးကိုတော့လကောင်အယုတ်ကိုတော့လကောင်ရှာနေသွားရင်ချိုးပါမလားမချိုးပါဗျာဘယ်ချိုးမလဲဘယ်ချိုးမလဲဒါကြီးကဒါတိအောင်လို့သုံးနေတဲ့ဥစ္စာကို ဒီတိုင်းပဲလေဒါတော့ဖောက်ပြန်တယ်ဆိုတဲ့သဘောကအဆက်နော်ဒါတော့အဲ့ဒါလေးကိုခေါ်စရာသိအောင်အဲခေါ်လို့ရအောင်၊ကွဲကြလို့ရအောင်အခြားနဲ့ကွဲအောင်လို့နာမည်ထပ်ပေးရတယ်ဒါမှလောကသုံးဝဟာရနဲ့ကြိုက်သွားမယ်နော်လူတွေကိုအဒါရုပ်လို့ခေါ်တယ်ကွာလို့ပြောလဲအော်နောက်တစ်ခါကျရင်သိသွားပြီဒါကြောင့်မလို့အဲ့ဒီရူပဆိုတာက နာမည်ပညာဖောက်ပြန်တတ်တဲ့သဘောအစစ်အမှန်ကပရမတ်ဒါကြောင့်မလို့သူ့ကိုအရှိတရားကိုနာမည်တက်ပြီးတော့ပေးထားလို့ဝိဇာမာနပညာ အပြည့်ညတ်တယ်လေဝိဇာမာနပညာပါဗျာအဲဟုတ်ပြီနောက်တစ်လုံးသွားမယ်နာအလုံးသိပြီသား तू ကပါဠိလိုကနာမတဲ့ဒီမှာနော် ပါဠိလိုကနာမနာမဆိုတာကဒီတိစရာအာယုံလေးကိုတိတာတနည်းတိစရာအာယုံလေးကိုစိတ်ကညွတ်ညွတ်သွားတာဥပမာအဖြစ်ရွှေတကုံဖရာကြီးလို့ဦးဇင်းပြောလိုက်မျိုးလုံးနဲ့မြင်မသွားဘူးလားမြင်ပါတယ်ဗျာညွတ်သွားပြီ ကိုမျက်စိထဲမှာဟာအဝေးကနေကိုကြိုက်တဲ့ဘက်ကဖူးအရှိဘက်ကဖူးမလားကရဝဘက်ကဖူးမလားနော်လွတ်တော်ဘက်ကဖူးမလားဟိုးဘက်ကမြို့ပြင်းအတွက်ဒလဘက်ကလှမ်းကြည့်မလားမင်္ဂလာတော်ဘက်ကလင်းပြန်ဆင်းကာနီပုံသဏ္ဍာန်ကြည့်မလားစေကူးကျင်တာကူးလိုက်အကုန်ရတယ်ကဲအဲ့ဒီလိုမျိုးရွှေဒဂုံဘုရားကြီးဆိုတဲ့အာယုံကိုစစ်ကညွတ်သွားတာဦးစင်းကရွှေဒဂုံလို့ပြောလိုက်တာနဲ့ညွတ်သွားတာအဲ့ဒီလိုမျိုးညွတ်တတ်တဲ့သဘောသိစရာလေးကိုအော်ဒါရွှေဒဂုံကြီးပဲလို့သိသွားတဲ့သဘောကိုနာမလို့ခေါ်တယ် မြန်မာလိုနန်းတဲ့အသက်ကလေးထည့်လိုက်တာဒါနာမကမြန်မာစကားမဟုတ်တာဘာမနိုက်စ်လောက်ထားတာပါဠိစကားကြီးနော်ဒါကတော့ original original မှာရှိပါတယ်ဒီဘာသာတိုင်းမှာရှိပါတယ်ထိုင်းမှာလည်းပဲဒီလိုပဲထိုင်းထိုင်း orange ပေါ့နော်ထိုင်းစကားလုံးနဲ့ကတ်သုံးတယ်သူတို့လည်းအများကြီးပဲဦးဇင်းတို့ဟိုသုံးတယ်လို့ပဲအကုန်သုံးတာပဲအခုတော့မြန်မာကလည်းနာမကိုနန်းလို့အသက်ထည့်လိုက်တယ်ဒါတော့နာနာမလို့နာမည်ပေးလိုက်တယ်မြန်မာလိုနန်လို့ခေါ်တယ် ဒါနာမည်ပညာခေါ်တယ်နာမည်ပေးထားရတာဒါတော့အာယုံကိုတိသွားသောအာယုတိစရာအာယုလို့ကိုစိတ်ကညွတ်သွားသောသဘောအဆက်ကလေးကတကယ်ပရမတ်အဲ့ဒီသဘောသဘောပရမတ်ကလေးကို အရှိကိုနော်နာမည်လေးတက်ပြီးတော့မှ ပေးလိုက်ရတယ်အဲ့ဒါကနာမပါဠိလိုမြန်မာလိုနာအဲ့ဒါကကျတော့ပညာနာမည်ပညာခေါ်တယ်ဒါတော့တိတဲ့ညွတ်တဲ့သဘောသဘာဝလေးအရှိကိုနော် ခေါ်လို့လွယ်အောင်လို့နာမနန်းလို့နာမည်တက်လိုက်တဲ့ခါကျတော့တကယ်အရှိသဘောအစစ်အမှန်ကိုနော်နာမည်တက်ခေါ်လိုက်တဲ့အတွက်သူ့ကိုဝိဇာမာနပညာလို့ခေါ်ပါတယ်။ဘာပညာလဲဝိဇာမာနပညာပါဖေ။ဒါတော့ဝိဇာမာနဆိုတာကဒီညမှာနာမည်ပေးတဲ့စကားလုံးတွေပြောတာ။ဒါတော့အဲ့ဒီနာမည်ရဲ့နောက်ကွယ်မှာတကယ်အစစ်အမှန်မရှိဘူးလား။ရှိပါတယ်ဖေ။အဲဖောက်ပြန်တတ်တဲ့သဘောကိုရုပ်ရုပ်ဆိုတဲ့စကားလုံးရဲ့နောက်ကွယ်မှာဖောက်ပြန်တဲ့သဘောကြီးရှိတယ်။နော်။ တိတဲ့ညွတ်တဲ့သဘောကိုနာမည်ပြီးတော့နာနာမဆိုတော့အဲ့နာမနာဆိုတဲ့စကားလုံးရဲ့နောက်ကွယ်မှာတိတဲ့ညွတ်တဲ့သဘာဝလေးရှိတယ်အဲ့ဒါတော့အရှိအမှန်သဘောကိုနာမည်တက်ပြီးတော့ပေးထားလို့သူ့ကိုဝိဇာမာနပညာတဲ့တကယ်အဟုတ်ရှိနေတဲ့ဟာကိုနာမည်ပေးလို့နော်ဒါတော့နန္တရားမှာဖတ်တာတို့စေရနာတို့ဝေဒနာတို့ဆိုတာဒါအဲ့ဒါအတူတူပဲနော်ကောင်းပြီအောက်ကဟာလေးနည်းနည်းသွားလိုက်ကြဆိုအချိန်လေးနည်းနည်းခိုးပြီးတော့ဟလာနော်9မိနစ်လောက်ပဲကြာတော့မှာပါ ယောက်ျားမိန်းမခေါင်းကားခြေလေစသောနာမည်များသည်ခန္ဓာဗေဒပဲဆိုကြပါစို့ဗျာတကယ်ရှိတာမဟုတ်ဘူးတကယ်ရှိတာမဟုတ်ဘူးဘာဖြစ်လဲလဲဆိုတော့တကယ်ရှိမှာဒါကရုပ်ရဲ့အစိတ်ပိုင်းနေတာဖြစ်တဲ့အတွက်ကြောင့်ရုပ်ကိုရုပ်ရဲ့အမှန်တရားသွားမယ်ဆိုလို့ရှိရင်တကယ်ဟိုဒါဘာပဲရှိတယ်လဲဆိုရင်ဓာတ်ကြီးလေးပါပဲရှိတာဘာပဲရှိတာလဲဓာတ်ကြီးလေးပါပါဗျာဓာတ်ကြီးလေးပါပဲရှိတယ်အဲ့ဓာတ်ကြီးလေးပါကတကယ်အစစ်အမှန်ရှိတဲ့နောက်ဆုံးအမှန်တရားဒါပေမဲ့ဒါကိုဖွဲ့စည်းလာတဲ့အခါကျတော့နော်အတုံးအခဲကြီးဖြစ်လာရောအဲ့ဒီအတုံးခဲဖြစ် တာတုံးအတုံးခက်ပုံတရံပေါ်တာနဲ့တပြိုင်နက်သူ့ကိုအတုံးလို့နာမည်တရမှာအခဲလို့နာမည်တရမှာအရေးလို့နာမည်တရမှာတတ်လိုက်တာနဲ့တပြိုင်နက်ဘာဖြစ်သွားပြီလဲပညာဖြစ်သွားပညာဖြစ်သွားပြီနော်မှတ်တာတကယ်တော့စောစောစတင်ဖွဲ့စည်းတုန်းကတော့အမှန်နဲ့ဖွဲ့စည်းခဲ့တာသဘောနဲ့သဘာဝနဲ့ဖွဲ့စည်းရတယ်သဘာဝဒီပဲလျင်မျက်စိနဲ့မြင်လို့ရပြီလက်နဲ့ကန်လို့ရပြီဆိုတာနဲ့တပြိုင်နဲ့ချိန်လို့တွဲလို့ရပြီထိလို့တွဲလို့ရပြီဆိုတာနဲ့တပြိုင်နဲ့နော်ပုံသဏ္ဍာန်ပေါ်လာပြီဆိုတာနဲ့တပြိုင်နဲ့သူဒီဘာပြောင်းသွားပြီလဲ ပညာဖြစ်သွားပြီပညာဖြစ်သွားပြီဒါကြောင့်မလို့ဒါဓာတ်ကြီးလေးပါးကိုအခြေခံပြီးတော့မှအတုံးခက်ဖြစ်တော့ဟောလူရလို့ဖြစ်လာလူပညာဟောလူမှလည်းပဲခေါင်းကားခြေလက်နာမည်တွေပြီးတော့ဟောနောက်ထပ်တစ်ဆင့်သွားအောင်အင်္ဂါစိတ်ပိုင်းနာမည်တွေမပေးဘူးလားပေးပါရဲ့ခင်ဗျာပေးလာရတယ်ဒါကြောင့်ဒါပေမဲ့တကယ်ယောက်ျားရဲ့မိန်းမရဲ့ခြေရဲ့ခေါင်းရဲ့လို့ရုပ်သဘောတရားကိုနောက်ဆုံးထူထောင်းရှာဖွေလိုက်တဲ့အခါကျတော့ရှိရလားမရှိပါခင်ဗျာမရှိဘူးဓာတ်ကြီးလေးပါပဲနောက်ဆုံးသွားတွေ့တယ်အဲ့ဒါတော့အရှိကဓာတ်လေးပါ မရှိဘဲနဲ့သုံးလို့ရအောင်လို့နာမည်ပြထားတာယောက်ျားမင်းမခေါင်းခါချေလက်ဒါကြောင့်လောက၌ခေါ်ယုခေါ်စရာနော်ခေါ်စရာရှိယုံခေါ်လို့တတ်မှတ်လို့နားတင်လို့တတ်လွယ်အောင်နားလည်လွယ်အောင်အစိတ်ပိုင်းလေးတစ်ခုချင်းလေးတစ်ခုချင်းလေးသူ individual name လေးတွေပေးထားတာပေါ့နော်သူတို့ရဲ့ proper name လေးတွေရှိတယ်အဲ့တော့အဲ့ဒီနာမည်လေးတွေမှန်သမျှဒီဒီတိယုံတာ နော်သုံးလို့ဆွဲလို့လိလာလို့လွယ်ယုံတာလင်းသုံးထားတဲ့အတွက်ကြောင့်မရှိဘဲနဲ့ကိုမှနာမည်ပေးထားရတာနော်တကယ်မရှိဘဲနဲ့နာမည်ပေးရင်တကယ်မရှိတာကအာဝိဇ္ဇမာနနာမည်ပေးတာက ပြဉ္ညတ်ဒါတော့သူ့ကိုဘာလို့ခေါ်လဲအဝိဇ္ဇာမာနပညာပါခင်ဗျာအေးအဝိဇ္ဇာမာနပညာတဲ့ဒါတော့လောကသုံးအရာတွေယောက်ျားမိန်းမခေါင်းခါချစ်လည်းမရှိဘူးလား ပါတယ်ခင်ဗျာပရမတ္ထနယ်ပြကနေထူထောင်းရှာပွေလိုက်တဲ့ခါကျတော့ခေါင်းရခါရခြေရလက်ရလို့အမကန်တတ်သဘောတဘာဝကြီးကိုတွေ့ရလားဗျာမတွေ့ဘူးမရှိဘူးမရှိတော့လည်းပဲဒါကိုဟောခေါ်လို့လွယ်အောင်နော်နားလဲလို့လွယ်အောင်သင်ကြားလို့လွယ်အောင်လို့နာမည်ပေးရတယ်မရှိတော့လဲသုံးလို့ဆွဲလို့ခေါ်လို့လွယ်အောင်လို့ပေးတဲ့ပညာမျိုးကိုအဝိဇ္ဇာမာနပညာဘာပညာတက်လဲအဝိဇ္ဇာမာနပညာပါဗျာဒါဆိုကောင်းပြီအခုပညာဘယ်နှမျိုးတွေ့သွားလဲ ဝိဇာမာနပညာအဝိဇ္ဇာမာနပညာဝိဇ္ဇာမာနကတော့တကယ်ရှိတာကိုနာမည်ပေးထားတာ နော်နာမ်တို့ယုတ်တို့ဖတ်တာတို့ဝေဒနာတို့စေဒနာတို့ဒါတွေကအရှိပဲဒါတော့ရှိတာကိုနာမည်တက်ပေးလိုက်တယ်သို့တော့နာမည်တက်တက်ကလေးကိုယူရင်တော့ပရမတ်ဟုတ်ရဲ့လားပညာပဲနာမည်ပေးလိုက်ပြီဆိုတော့ပညာအဲ့ဒီပညာရဲ့နောက်မှာသို့တော့ပညာရဲ့နောက်မှာတော့သူတို့တကယ်သဘာဝကြတော့မရှိဘူးလားရှိတယ်ဒါကြောင့်သဘာဝအစစ်အမှန်ကြတော့ရှိနေလို့အရှိ တဘာဝအစစ်မှန်ပေါ်မှာနာမည်တက်ပြီးလို့ဝိဇာမာနပညာမရှိဘဲနဲ့ခေါင်းခါချေလေအဲယောက်ျားမိန်းမခေါင်းခါချေလေပုဂ္ဂိုလ်တ attva တွေကတော့လောကမှာခေါ်လို့လွယ်အောင်လို့တော့ပြရတာတကယ်သဘောတဘာဝနယ်ပယ်မှာမရှိဘူးနော်ဒါတော့မရှိဘဲနဲ့နာမည်တွေတက်ပြီးတော့ပြရလို့အဝိဇ္ဇာမာနပညာတဲ့ဒါတော့ခေါင်းပြန်အပေါ်ကိုခေါင်းစဉ်ကိုပြန်ချုပ်လိုက်ဝိဇ္ဇာမာနပညာက အရှိပညာ အဝိဇ္ဇာမာနပညာကမရှိပညာပါဝိဇ္ဇာမာနပညာဆိုရင်အရှိပညာပါဗျာအဝိဇ္ဇာမာနဆိုရင်တော့မရှိပညာပါဗျာအေးအဲ့ဒါတော့ပညာမှာနှမျိုးကွဲသုံးတယ်လို့မှတ်ထားပါတော့ဒီနေ့တော့အချိန်လဲစီပြီဆိုတော့မနေ့ဖြစ်မှာအဲ့ဒါတွေကိုနည်းနည်းစီနည်းနည်းစီလေ့လာသွားမယ်နော် ဒါတော့မိမိတို့များသောအားဖြင့်ယောဂီအဟောင်းတွေများတဲ့အတွက်ကြောင့်ဦးဇင်းတို့နည်းနည်းလေးယောဂီတွေကိုသင်ကြားမှုပိုင်းဆံရကဟောလဲဒါပဲဟောရမှာဆိုတော့မထူးဘူးစကလုံးလေးတွေအခုလိုပဲမိမိကပြပြီးတော့ဟောရတာနည်းနည်းလေးသင်္นานသားတွေအတွက်လွယ်ကူလို့အဲ့ဒါနဲ့ဦးဇင်းကစီစဉ်လိုက်တာပါဒါတော့မိမိတို့အနေနဲ့ကဒီဟောတရားထိုင်တဲ့ခါကျရင်တော့ဒီစာတွေကိုစဉ်းစားဖို့မဟုတ်ပါဘူးစကလုံးတွေနားလည်ပြီးတော့အလုပ်လုပ်ရရင်ပို့ပြီးတော့မှလည်း အသိဉာဏ်ဘက်မှာပိုရှင်းတယ်နော်ရှုရမှတ်တဲ့ခါလဲပိုနားလည်လွယ်တဲ့အတွက်ကြောင့်မလို့ဦးစင်းကသင်ပြတာပါဒါတော့ဒါဟာညာတပရိညာလို့ခေါ်ပါတယ်ညာတပရိညာအသိဉာဏ်ဘုသူတညာမှတိရတပရိညာရှုမှတ်တဲ့ခါမှာပိုနားလည်တယ်ရှုမှတ်တဲ့အခါမှာရှင်းရှင်းလင်းလင်းသဘောပေါက်နားလည်ရလို့ရှင်လည်းပဲဘာဟနာပရိညာတို့ဆိုတဲ့အရိယာမဉာဏ်ကိုမြန်မြန်ဆက်ရောက်နိုင်တယ်ပေါ့အဲဒါကြောင့်ညာတပရိညာအတိညာအဆင့်ကနေပြီးတော့မှနော် တိရဏပရိညာလက်တွေ့ပွားများမှုအနေပဲလက်တွေ့ပွားများမှုဝိပဿနာနယ်ပယ်ကနေပြီးတော့မှဘာနာပရိညာကိလေသာကိုပယ်တဲ့အရိယာမေညာကိုကိုစီကိုစီဆက်ရောက်နိုင်ကြပါစေကုန်တည်းသာဓုသာဓုသာဓုပါဗျာ